ယနေ့ဦးဇင်းတို့သာသနာတော်နှစ်2564ခုကောသာတက္ကရာ1382ခုဒိုရဲလာပြည့်ကျော်6ရက်မြန်မာပြည်ခရစ်နှစ်2021ခုမတ်လ4ရက်ဦးဇင်းတို့မြန်မာပြည်ပေါ့တို့တက္ကရာကြီးတွေရှိမှာတော့3ရက်နေ့ည31ကြိမ်မြောက်ဝိပဿနာ လုံပင်တရား ဘောကြနာကြကြရအောင်ဒေါ်ဦးဇင်းတို့ဝိပဿနာလုပ်ပြီးတရားဆိုတဲ့အတိုင်းလုပ်ငန်းခွင်လေးတွေကိုဒီကထားပြီးတော့ဟောကြပြောကြကြအဲ့တော့ဦးဇင်းတို့ပြောနေကြပြီဝိပဿနာအလုပ်လုပ်တယ်ဆိုတာကဘဝဒုက္ခဘဝဆင်းရဲတွေတဏ္ဍရာဝဒုက္ခတဏ္ဍရာမဆင်းရဲတွေကလွတ်မြောက်ဖို့ဆိုပြီးတော့ဒါရည်ရတဲ့တမ္မာဆန္ဒကောင်းတဲ့ လူတကာကြီးတက္ကမကြီးတွေကလည်းတရားပွဲတွေကျင်းကျင်းပနာယူကြကျင့်ကြံကြ။ဟောဦးဇင်းတို့ကလည်းဒီတရားဓမ္မသဘင်တွေမှာယနေ့သာသနာတွင်မှာနေတဲ့ဆရာတယောက်အနေနဲ့တုတ်တကကြီးတက္ကမကြီးတွေကိုမင်္ဂန်တဲ့အသိဉာဏ်ကြီးပေါ့။ဒါမင်္ဂန်တဲ့အသိဉာဏ်ကြီးညှောင်းဝင်ပြီးတော့ဒါပြီးတဲ့သဘောအနေနဲ့ဒါဦးဇင်းတို့ ဟောကြနာကြတာအခုဆိုရင်31ကြိမ်မြောက်ရောက်ခဲ့ကောင်းပြီအဲ့တော့မှန်ကန်တဲ့အတိညာဉ်တွေရပြီးတော့ဘဝဆင်းရဲဘဝမှာရှိတဲ့ဘဝဒုက္ခလို့ခေါ်တယ်ဘဝတဏှာမှာကျင်လည်ရတဲ့ဆင်းရဲတွေကလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒါဒီဓမ္မသဘင်ဘွဲတွေကိုစီရင်ကျင့်ပါပြီးကြိုးစားကြအဲ့တော့ကောင်းပြီအဲ့ဘဝဒုက္ခဘဝဆင်းရဲတဏှာဆင်းရဲကလွတ်မြောက်ဖို့ညာတဏှာဟောဒုက္ခကတဏှာဟောဆင်းရဲ အဲတဏှာကိုဆင်းရဲကလွတ်မြောက်ဖို့ရဦးဇင်းတို့စူးစမ်းအထုတ်ကြတဲ့အခါမှာခုနအခြေခံပေါ့ကျင့်စဉ်လေးကိုမိမိတို့ကနားလည်ထားကြရမှာဖြစ်တယ်အဲအခြေခံကျင့်စဉ်တွေကိုနားလည်ပြီးထို အခြေခံကျင့်စဉ်တွေအတိုင်းမိမိတို့ကကျင့်ကြံကြိုးကိုအထုတ်မယ်ထိုလမ်းစဉ်အတိုင်းရှောက်လန်းခဲ့မယ်ရှောက်လန်းနိုင်ကြမယ်ဆိုရင်တော့နိဗ္ဗာန်ဒီတနေ့တည်းတနေ့ ဒီဘဝမှာတဏှာခီးဆုံးအောင်မလုပ်နိုင်ခဲ့ရင်တဘဝတဘဝဒါနိဗ္ဗာန်နဲ့နီးလာမယ်ဆင်းရဲဒုက္ခတွေကနေတပြေးပြေးနဲ့ဆင်းရဲဒုက္ခတို့ကိုကုံဆုံးရအောင်ကိုမိမိတို့ဥတည်ပြီးတော့နေတဲ့ဒါခြေလန်းဖြစ်လာမှာတကယ်ရဲ့အဲ့လိုကျင့်တယ်မှန်အခြေခံကိုမိမိတို့ကတတ္တိနားလည်ထားမှုမရှိရင်တော့ဒီကလေးမှာမိမိတို့ရှောက်လန်းနေတဲ့လမ်းခရီးတိ တတ်နိုင်တဲ့ဝိနေတတ်တယ်မိမိတို့လိုချင်တဲ့ဆင်းရဲဒုက္ခတို့ငြိမ်းအေးရာငြိမ်းချမ်းရာကို ရောက်ဖို့ဆိုတာဒါအလံဝိနေတတ်တယ်ဒါကြောင့်မလို့ကျင့်စဉ်တစ်ခုတော့မိမိတို့ခိုင်ခိုင်မာမာနဲ့ဒါတတ္တိနားလည်ထားဖို့လိုရဲ့ကျင့်စဉ်တစ်ခုကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒီဝိပဿနာဒါတရားပွဲမှာဦးဇင်းတို့အခြေခံအပြင်ဒါ ဝိတ္တုရိခုနှစ်ပါးကိုအခြေခံပြီးသွားနေတာဖြစ်တော့ဒီဝိတ္တုရိခုနှစ်ပါးကိုခတ်တူတူလေးပြန်ပြီးတော့ပြောကြရအောင်အဲ့တော့နံပါတ်1သီလဝိတ္တုတိဒါသီလကိုချင်းသီလပေါ့ကာယကံဝစီကံဆိုတဲ့ကိုချင်းသီလတွေကစင်ကြယ်ခြင်းဆိုပြီးတော့ဒါသီလဝိတ္တုတိဟောပြီးတဲ့အခါကျတဆင့်တက်ပြီးတော့စိတ်တဝိတ္တုတိထိုကိုချင်းတရားတွေကောင်းမွန်ပြီးတော့စင်ကြယ်နေတဲ့သူတော်ကောင်းတရားပဲတဆင့်တက်ပြီးတော့စိတ်တဝိတ္တုတိစိတ်စင်ကြယ်အောင် စိတ်စင်ကြယ်တယ်ဆိုတဲ့အပိုင်းမှာခုနနိဝရဏအညစ်အကြေးတွေကင်းစင်တဲ့စိတ်ဓာတ်တွေစင်ကြယ်တယ်ဆိုတဲ့အပိုင်းအဲဒီစိတ်ဓာတ်ဝိတ္တုဖြစ်အောင်ကြိုးစားကြရစိတ်ဓာတ်ဝိတ္တုဖြစ်ပြီဆိုတဲ့သူတော်ကောင်းတယောက်အနေနဲ့တသင့်တက်ပြီးတော့ဒါဒိဋ္ဌိဝိတ္တုကိုသွားကြရအော်ဒိဋ္ဌိဝိတ္တုပိုင်းမှာတော့ဒါဉာဏ်အမြင်ရဲ့စင်ကြယ်ခြင်းဉာဏ်မြင်ရဲ့စင်ကြယ်ခြင်းဆိုတော့ယုံ nant ပရမတ်ဒီပေါ်မှာဉာဏ်အမြင်စင်ကြယ် ဒါကိုဒိဋ္ဌိဝိတ္တုဒ္ဓိဟောအဲ့ဒီဒိဋ္ဌိဝိတ္တုဒ္ဓိပိုင်းပြီးတဲ့အခါဉာဏ်မြင်ကယုံနံလို့ခေါ်တဲ့ပရမတ္ထဓာတ်သားတွေပေါ်မှာဉာဏ်မြင်ကတန်ရှင်းသွားပြီစင်ကြဲသွားပြီဆိုတဲ့သူတော်ကောင်းတယောက်ဒီသင်တက်ပြီးတော့ကင်္ခာဝိဒနာဝိတ္တုဒ္ဓိကိုပူးရဟောကင်္ခာဝိဒနာဝိတ္တုဒ္ဓိဘိုင်းမှာရတော့ဘာပြောတော့ဆိုတော့ကံနဲ့ကံဤအကျိုးတရားနာယုံမှာ တန်တရားတွေယုံမှမှုတွေကိုကျော်လွှားလွန်မြောက်သွားခြင်းဆိုတဲ့ဉာဏနာတတ်ကင်္ကာဝိဒနာဝိကင်္ကာဝိဒနာဝိတုဒ္ဓိပေါ့အဲဒါကံကနဲ့ကံရဲ့အကျိုးပေါ်မှာယုံမှမှုတွေကိုကျော်လွှားလွန်မြောက်သွားတဲ့ဉာဏ်အမြင်စင်ကြယ်ခြင်းဟောအဲ့ဒါပြီးတဲ့အခါကျမှတစင့်တက်ပြီးမက္ခမက္ခဉာဏတတနာဝိတုဒ္ဓိ ယုံနံပရမတ်လို့ခေါ်တဲ့ပရမတ္တဓာတ်သားတွေပေါ်မှာလည်းဉာဏ်မြင်ကစင်ကြယ်ပြီးအကြောင်းဒုယုံနံပရမတ်တွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေပေါ်မှာလည်းဉာဏ်မြင်ကတန်ရှင်းစင်ကြယ်ပြီးတော့ထိုးထိုးတွင်းတွင်းနဲ့သိမြင်ပြီးဆိုတဲ့သူတော်ကောင်းတယောက်ကတစင်းတက်ပြီးခုနံပါတ်5ခုမြောက်ဖြစ်တဲ့မက္ကမက္ကဉာဏတတနာဝိတုဒ္ဓိပိုင်းမှာစောစောကမိမိတို့သမ္မာဒိဋ္ဌိဉာဏ်ပညာနဲ့ထိုးထွင်းသိမြင်ကြတဲ့ယုတ်ပရမတ်နံပရမတ်ထိုယုတ်ပရမတ်နံပရမတ်ကိုဖြစ်ပေါ်စေတဲ့အကြောင်းတရားထိုတရားတွေဒီသင်္ခါရတရားတွေ ထိုသင်္ခါရတရားတွေကို လက္ခဏာကြီးသုံးတန်တင်ပြီးတော့ဒါဝိပဿနာရှုပွားသုံးသပ်ကြရတယ်အခန်းကိုစာရောက်တယ်ဒါကုမလကမကညာနာတဒနာဝိတ္တုဒ္ဓိအဲဒီကနေစပြီးတော့တခါတော့ဝိပဿနာဉာဏ်ကိုသမ္မတနာဉာဏ်ဥဒိယဗျာဉာဏ်အနုပိုင်းအထိတိဒါမကမကညာနာတဒနာဝိတ္တုဒ္ဓိမှာရုံဝင်ပြီးတော့တစင်တဲ့ပြီးတော့ဒုယုံဏဓမ္မနဲ့တကွာအကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေကို ဒါဝိပဿနာဉာဏ်တွေရင့်ကျက်တည်တိုင်အောင်တစ်စိနဲ့တစ်စိစ조사အထုတ်လိုက်တာအထက်ပိုင်းဝိပဿနာဉာဏ်တွေလို့ခေါ်ဆိုအပ်တဲ့ဝိရိယဘေယဉာဏ်အရင်ပိုင်းကနေပြီးတော့ဟိုဘင်္ဂဉာဏ်ဘေယဉာဏ်အရိတဝဉာဏ်နိဗ္ဗိဒဉာဏ်မောဇိတုကမြတဉာဏ်ပရိသင်္ခာဉာဏ်သင်္ခါရုပ္ပကဉာဏ်အနုလောမဉာဏ်တိုင်အောင်တော့ဒီအထက်ပိုင်းဝိပဿနာဉာဏ်တွေကိုတော့ဒါပရိပဒဉာဏတတနာဝိသုဒ္ဓိလို့ဒါကျင့်စဉ်မှာဉာဏ်အမြင်ဒီလမ်းကတော့မှန်တယ် အဲဒီဟာကတော့ကျင့်ရမယ်လမ်းမယ်ဆိုပြီးကွယ်ကွယ်ပြားပြားနဲ့သိတာရှင်းစင်းနိုင်ဉာဏ်မြင်ငယ်စင်ကြယ်ခြင်းဆိုတဲ့နာနံပါတ်6ခုမြောက်ဖြစ်တယ်ပရိပဒဉာဏတတနာဝိတုဒ္ဓိနဲ့ပြည့်စုံအောင်ကြိုးစားရမှာဖြစ်တယ်အဲလို6ခုမြောက်ပရိပဒဉာဏတတနာဝိတုဒ္ဓိနဲ့ပြည့်စုံလို့ကောင်းကောင်းမွန်မွန်မိမိတို့ကပြည့်ပြည့်စုံစုံထိုဝိပဿနာဉာဏ်တွေကိုရင့်ကျက်သည့်တိုင်အောင်ကြိုးစားနိုင်ရင်တော့ထိုရင့်ကျက်တဲ့ဥပဒနာဉာဏ်တွေကအဆုံးမှာဦးဇင်းတို့မဉဏ်ဘုံဉာဏ်တွေပေါ်လာမယ်။အော် จิตဝကနာဉာဏ်တွေပေါ်လာမယ်ဒါကိုတော့နိဗ္ဗာန်ကိုလှမ်းပြီးအာယုံပြုပြီးဖြစ်ပေါ်လာတဲ့ထိုဉာဏ်စဉ်တွေကိုတော့ဒါဉာဏတဒနာဝိတ္တုလို့ခေါ်တယ်အဲဉာဏတဒနာဝိတ္တုကတော့မိမိတို့ဒါလိုချင်တဲ့ဒါနိဗ္ဗာန်ဉာဏ်မြင်ခဲ့စင်ကြယ်ခြင်းလို့ဆိုတဲ့အတွက်မိမိတို့လိုချင်တဲ့ဘဝဒုက္ခဘဝဆင်းရဲတဏှာဟောဒုက္ခတဏှာဟောဆင်းရဲတွေကလွတ်မြောက်ရနိဗ္ဗာန်ကိုမိမိတို့ရဲ့ကိုယ်ပိုင်ကိုယ်စီကိုယ်စီတမ္မာဒိဋ္ဌိဉာဏ်ဖြင့်ထွန်းမောက်သိမြင်ပြီးတော့ ဒါမိမိတို့လိုလားတဲ့ပန်းနိုင်ကိုမိမိတို့ဆက်ရောက်ကြဖြစ်တယ်အဲ့တော့အဲ့လိုမျိုးအခြေခံပေါ်ဒီကျင့်စဉ်တွေကိုမိမိတို့ကနားလည်ထားကြရမယ်နားလည်ပြီးတဲ့အတိုင်းလည်းပဲမိမိတို့ကဒါနာယူနာယူပြီးတဲ့အခါမှာဆက်လက်ပြီးတော့ကျင့်ကြံကြိုးကိုအားထုတ်ရင်တော့ဒါမိမိတို့လိုလားတဲ့ပန်းနိုင်ကိုကိုယ်စီကိုယ်စီဒါနှံခံပြီးတော့တက်လှမ်းနိုင်မှာဖြစ်တယ်။ကောင်းပြီအဲ့တော့ဦးဇင်းတို့ဒီခုနှစ်ပါးပေါ့ သီလဝိတ္တုဒ္ဓိစေတဝိတ္တုဒ္ဓိဒိဋ္ဌိဝိတ္တုဒ္ဓိခေင်္ခာဝိတရဏဝိတ္တုဒ္ဓိမဂ္ဂမဂ္ဂညနာတတနာဝိတ္တုဒ္ဓိပရိပရာညနာတတနာဝိတ္တုဒ္ဓိညနာတတနာဝိတ္တုဒ္ဓိလို့ခေါ်တဲ့ဒီဝိတ္တုဒ္ဓိခုနှစ်ပါးကိုအစဉ်တိုင်းတော့ကျင့်ရမယ်ဒါကိုတော့တို့တကကြီးတွေတကမာကြီးတွေကဒါနှလုံးသားထဲမှာတန်ဖိုးနဲ့နဲ့တလို့ကျွေးမြင်းနေအောင်မှတ်သားထားရဖြစ်တယ်။ကောင်းပြီအဲ့တော်ဦးဇင်းတို့ကဟောကြားလာတာသီလဝိတ္တုဒ္ဓိဘိုင်းနဲ့ပြီးခဲ့ပြီးပြီ။ပြီးတဲ့အခါစိတ်တဝိတ္တုဒ္ဓိဘိုင်း ။အော်စေတဝိတ္တုရိပိုင်းမှာလည်းဒါသမထကမ္မထန်တွေကိုဒါဦးဇင်းတို့ဒါတော်တော်လေးစုံစုံလင်လင်နဲ့ဒါကြင်ကြံကြိုးဖို့အထုပ်ဘုံအပိုင်းလေးတွေထည့်ပြီးတော့ဒါဟောကြားခဲ့။အာယနေ့တော့ရောက်လဲစားကဦးဇင်းတို့ဒါနံပါတ်3ခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုရိကိုကူးနိုင်ဖို့အရေးပေါ့။ဒီဘက်ကသမထကမ္မထန်အနေနဲ့စေတဝိတ္တုရိအပိုင်းအနေနဲ့ပြောမယ်ဆိုလဲပြောလို့ရတယ်လို့ စေတဝိတ္တုဘိုင်းအနေနဲ့ခုနသရုဒ္ဓရဝါဝထံလို့ခေါ်တဲ့ဓကမထံကိုအားထုတ်ရင်ဒါစေတဝိတ္တုဘိုင်းအနေနဲ့ဥပက္ခရနမာရီတိုင်အောင်စိုက်တယ်။ဟောအကယ်၍ဒိဋ္ဌိဝိတ္တုဘိုင်းကိုကူးမယ်ဆိုရင်ဒိုဓကမထံကနေတစင်ကူရင်ရုပ်ပရမတ်တရားတွေကို သမာဓိဋ္ဌိဉာဏ်ဖြင့်ဒါထွင်းပေါက်ပြီးသိမြင်နိုင်တဲ့အစဉ်ဒီရောက်တယ်ပေါ့။အဲလိုဒါယုတ်ထံလို့ခေါ်တဲ့ဒီဒိဋ္ဌိဝိတ္တုစကံကိုလည်းကူးနိုင်တဲ့ဒါ ကမ္မထံတစ်ခုဖြစ်တဲ့ဒီဓကမ္မထံကိုဦးဇင်းတို့ဒါဟောနေကြနာနေကြတာဖြစ်အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ပြောချင်တာလေးပေါ့အဲ့တော့ဘာဖြစ်လို့စိတ်တဝိသုဒ္ဓိကနေပြီးဒိဋ္ဌိဝိသုဒ္ဓိကိုကူးရသလိုဆိုတော့စိတ်တဝိသုဒ္ဓိစိတ်အစဉ်မှာဒီနိဗ္ဗာန်အညီအကျေကိလေသာအညီအကျေတွေကင်းစင်အောင်အရင်ကြိုးစားရ။ဟောအဲ့လိုကြိုးစားလို့စိတ်ဓာတ်ကစင်ကြဲသွားပြီဆိုတော့မှဒိဋ္ဌိဝိတုဒ္ဓိစခန်းကိုဒါမိမိတို့ကတက်လန်းနိုင်အောင် အဲ့တော့စိတ်ဓာတ်တွေစင်ကြယ်ဖို့လိုတာပေါ့အဲစိတ်ဓာတ်တွေစင်ကြယ်ဖို့လိုတဲ့အပိုင်းလေးနဲ့ပတ်သက်လို့ဦးဇင်းတို့လည်းဒါတို့တရားကြီးတွေဓမ္မကြီးတွေကိုဒါဦးဇင်းတို့ကိုယ်တိုင်လည်းစာပေတွေကို flash ယူပြီးတော့ကိုကိုယ်တိုင်လည်းနာယူဆိုတရားကြီးတွေဓမ္မကြီးကိုလည်းဟောပြောခြင်းအပြင်ဓမ္မဒေသနာကုသိုလ်ပြုအဲ့လိုပြုဖို့ဆိုပြီးတော့ဒါစာပေလေးတွေပြန်လေ့လာရင်လေ့လာရင်အဲ့မှာဗာလေးတွေတော့တော့တွေ့တော့ဆိုတော့ဩဘုရား ဘုရားရှင်ဟောကြားတော်မူတဲ့တရားဒေသနာတော်တွေဒီပို့ပို့ပြီးတော့တန်ဖိုးရှိပို့ပို့ပြီးတော့တန်ဖိုးရှိတာဘဝမှာဘယ်လိုပုံဘယ်လိုပန်းနဲ့ဘယ်ပုံဘယ်ပန်းနဲ့ငါတို့နေပြီးတော့သွားတင်လေဆိုတဲ့အပိုင်းလေးတွေပေါ့ဒါလေးတွေပါအကျုံးဝင်လာအဲ့တော့ဦးဇင်းတို့ ဒီဖရာရှင်ရဲ့အဆုံးအမဖြစ်တယ်ဒါဥစဉ်တော်ကပြောတဲ့ဝိတ္တုရိခုနှစ်ပါးကျင့်တယ်လို့ပဲပြောပြောဗုဒ္ဓရဲ့အဆုံးအမတရားဒေသနာတော်တွေဒီနိဗ္ဗာန်ရာကြီးပေါ့ဦးဇင်းတို့ဗမာလူမျိုးများပြောနေကြသကလုံးနဲ့နိဗ္ဗာန်မြတ်မောပြုနိုင်ရေးတတိယဘောတန္တာတာမဟုတ်ဘဲနဲ့ပစ္စုပန်ဒါဦးဇင်းတို့ဘဝမှာလည်းအားနဲ့ အန္တရာယ်ကင်းကင်းဘေးရန်ကင်းကင်းနဲ့ဒါနေနိုင်တဲ့ဒါအထီးပေါ့ကျေးဇူးပြုတယ်ဆိုတာဒါလေးတွေကိုလည်းဦးဇင်းတို့ဒါတခါတည်းသိသွားစေချင်တာပေါ့ကောင်းပြီအဲ့တော့ဒီနေရာမှာဦးဇင်းတို့ဟိုဂါရာလေးတစ်ပုတ်နဲ့ပဲစပြီးတော့ဒါခြိကြရအောင်ပေါ့အဲ့တော့သာဟုဒတနာမရိယာနံတဏိဝသောတရာတုခော အာဒသနေနဘာလနံနေဇာမေဝဒုခိတိယအရိယာနံကိလေသာကင်းကွာအရိယာတို့ကိုဝါကိလေသာညစ်ကြေးကင်းစင်ဝေဖို့အလေးထားကကြိုးစား၍နေကြကုန်သောသူတို့ကိုဒတနံဖူးမြင်ရခြင်းသည်တာဟု ကောင်းမြတ်လှပါပေ၏ငနေဝါထိုကဲ့သို့သူတော်ကောင်းတို့နှင့်ပေါင်းဖော်၍နေရခြင်းသည် နရာအခါခတိသူခေါ်ချမ်းသာလာပါ၏ဘာလာနံသူမိုက်တို့ကိုဝါကိလေသာမှိုင်းကပ်၍မယိုင်းကြကုန်သောသူတို့ကိုဝါကိလေသာမှိုင်းကပ်၍မယိုင်းကြကုန်သောသူတို့ကိုအာဒတနေနမမြင်ရခြင်းဖြင့်နေသာမေဝအမြဲပင်လျင်ဒုက္ခိချမ်းသာခြင်းသည်တိယစင်စစ်မသွေဖြစ်ပါ၏တဲ့ဒီကားလေး အဲ့တော့ဒီကာလလေးကဦးဇင်းတို့ဘသူကိုအကြောင်းပြုပြီးတော့ဟောတယ်လေလို့မေးတဲ့တော့ဒါတရားမင်းကြီးကိုအကြောင်းပြုပြီးတော့ဟောတာဘသူကိုအကြောင်းပြုပြီးတော့ဟောတရားမင်းကိုအကြောင်းပြုပြီးဟောတာပါဗျာတရားမင်းကြီးကိုအကြောင်းပြုပြီးတော့ဟောတာတစ်ချိန်မှာဦးဇင်းတို့ဘုရားရှင်ဒီပြိဋိနိဗ္ဗာန်စံဃာနိဗ္ဗာန် အဲဒီဘုရားရှင်ပြိဋိဘံသံဃာနီးမှာဘုရားရှင်ဒီတို့တခါကြီးဒီတေကမာကြီးဒီသိတဲ့အတိုင်းဒါသွေးဝမ်းသွန်တဲ့ဒါဝေဒနာကိုခံစားရအဲဒီလိုသွေးဝမ်းသွန်တဲ့ဝေဒနာကိုခံစားရတဲ့အခါကျတော့အဲဒီဘုရားရှင်ကဒီပြိဋိဘံသံဃာနီးပေါ့ဒီသွေးဝမ်းသွန်နေတာအဲတရားမင်းကြီးကသိတယ်တရားမင်းကြီးကလမ်းပြီးတော့ နတ်ပြည်ကနေလှမ်းပြီးကြည်လိုက်တဲ့အခါဘုရားရှင်သူဝန်သွန်းတဲ့ဝေဒနာယောဂဆွဲကပ်နေတယ်ဆိုတာသိတဲ့အခါကျတော့တခါတည်းဘုရားရှင်ဓမ္မောက်ကိုတရားမင်းကြီးကချင်းကပ်လာခုနသူကဒီနတ်တို့ရဲ့ကြည်ကျဲတဲ့ဒါခန္ဓာကိုယ်နဲ့ဒီပုံမှန်တဏ္ဍာန်တွေကိုဖယ်ရှားပြီးတော့တာမန်ပုဂ္ဂိုလ်တယောက်အနေနဲ့ဒါဘုရားရှင်ဓမ္မောက်ကိုချင်းကပ်လာအဲ့လိုဘုရားရှင်ဓမ္မောက်ကိုချင်းကပ်ပြီးဘုရားရှင်ကဒါတခါတည်း ရိုးရိုးသေးသေးနဲ့ရှ िख ိုးပြီးတဲ့အခါတခါတည်းခြေလက်တွေကိုနှိမ့်နေပြီးတော့ပေးနေအဲ့လိုခြေလက်တွေကိုနှိမ့်နေပေးနေချိန်မှာဘုရားရှင်ကပြောတယ်သင်ဘသူလဲသင်ဘသူလဲလို့မေးတဲ့အခါကျတော့သူကလည်းပဲသူဟာတရားမင်းဖြစ်တဲ့အကြောင်းဘုရားရှင်ကိုပြန်လဲပြီးတော့လျှောက်ထားဘုရားရှင်ကိုအဲ့လိုပြန်လဲပြီးတော့လျှောက်ထားတဲ့အခါကျတော့ဘုရားရှင်ကအဲ့ဒီမှာဘာကြောင့်သင်ဒီကိုလာတာတော့ဒါလာရတဲ့အကြောင်းလေးမေးတယ် အဲ့တော့သူကလည်းဖြေတာပေါ့ရှင်များတို့ကျမ်းမာရေးမကောင်းတဲ့အတွက်ကြောင့်ရှင်များတို့ကိုပြုစုလှုပ်ကြွေးဖို့ရန်တပြည့်တော့ရှင်းကပ်လာတဲ့အကြောင်းဒါတရားမင်းကြီးကပြန်လဲလျှောက်တာလျှောက်ထားတဲ့အခါကျတော့အဲ့ဒီမှာဦးဇင်းတို့တရားမင်းကြီးကပြန်ပြီးတော့ပြောတာဘာပြောတော့ဆိုတဲ့အခါကျတော့တရားမင်းကြီးမပြောခင်ပေါ့လေဘုရားရှင်ကဘာလုပ်လာတာတော့ဒါတဲ့အကြောင်းကိုမေးပြီးအခါဘုရားရှင်က သူကလည်းပြောတာပေါ့လာတယ်အကြောင်းပြုစုလုပ်ကြွေးခြင်းလို့လာတယ်ဆိုတော့ဘုရားရှင်ကထပ်ပြီးတော့ပြောတယ်တရားမင်းတဲ့လူတွေကအနတ်ဟာတင်တို့လူနတ်တွေအတွက်တော့တဲ့ဒါယူဇနာ100လောက်ကယူဇနာ100လောက်ကစပြီးတော့ဘာဖြစ်တော့လဲဒါကလည်းလေဘင်းမှာအကောင်မုတ်တစ်ခုကိုဆွဲထားတယ်လို့အင်မတန်ဒါဆက်စုပ်ဖွယ်ကောင်းနေတဲ့လူတွေကအနတ်အဲ့လိုဆက်စုပ်ဖွယ်ကောင်းနေတဲ့လူတွေရဲ့အနတ်ရှိတယ် ဒီလိုလူလောကကြီးကိုသင်ဘာလို့ချင်းကပ်ပြီးငါထံမောက်ကိုချင်းကပ်ပြီးလာရတာတော့ဘုရားရှင်ကဒါမေးမေးတဲ့အခါကျတော့ဘာဖြစ်တော့ဓမ္မကြီးကပြန်ပြီးတော့ဖြေတယ်ရှင်ဘုရားတဲ့အရှင်ဘုရားတို့ကသီလခန္ဓာလို့ခေါ်တဲ့ကိုကျင်တရား ကိုကျင့်တရားကောင်းမွန်မှုကကောင်းမွန်တဲ့ကိုကျင့်သီလဆိုတဲ့သီလရဏငါတော့တခါတည်းယူဇနာပေါင်း7400လောက်တိုင်အောင်ပြန်သိမ့်ပြီးတော့နေပါတယ်ဗျာတဲ့ဒါကြောင့်မို့လို့တပည့်တော်ချင်းကပ်ပြီးလာရပါတယ်ဆိုပြီးဒီလိုမျိုးသူကဘုရားရှင်ကိုပြန်လျှောက်အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ပြောချင်တာဗာလေဆိုတဲ့အခါကျတော့ဦးဇင်းတို့ဒီစိတ်ကောင်းရှိတဲ့သူတော်ကောင်းစိတ်ဓာတ်ရှိတဲ့ပုံကိုယ်တွေကိုကျင့်သီလ ကာယကံစင်ကြယ်မှုဝစီကံစင်ကြယ်မှုသာနာယဒါကြတဲ့မနောကံစင်ကြယ်မှုဒီလိုကာယကံဝစီကံ မနောကံစင်ကြယ်မှုတွေဒီတဲ့ဒါအင်မတန်မှလောကမှာဒါမုံမြတ်တဲ့ယလန့်တွေပဲဒီလိုပြောချင်တာအဲ့တော့ဒီနေရာမှာဒကာကြီးတွေဒကာမကြီးတွေနှစ်ချက်ပေါ့အရိယာဆိုတဲ့အပိုင်းရယ်ဘာလဆိုတဲ့အရိယာဆိုတဲ့သူတော်ကောင်းဆိုတဲ့အပိုင်းရယ်ဘာလဆိုတဲ့သူမိုက်ဆိုတဲ့အပိုင်းရယ် ဒီနှစ်ခုကိုစပြီးတော့ပြောကြရအောင်အဲ့တော့ဗာပြောတာတော့ဆိုတဲ့အခါကျတော့အခုဒီနေရာမှာသာမန်လူသားတွေကယန္တကိုပြောကြဆိုမှာနတ်တီဘက်ကတော့ခုနကပြောယူဇနာတရားလောက်ကတော့ပါပဲအမခံနိုင်အင်မတန်မှဒါစိုးတယ်ပေါ့ဒါပေမဲ့ခုတရားမင်းကြီးဒါနတ်ပြည်ကနေဆင်းပြီးတော့လူပြည်လူလောကလောက် ဆင်းသက်လာပြီးတော့လူပြည်လူလောကမှာလူသားတယောက်ဖြစ်တဲ့ဘုရားရှင်ထံမောက်ကိုတကားတဲ့ချင်းကပ်ပြီးတော့တကားတဲ့ခါစားပြီးတော့ဒါခြေစုပ်လက်နဲ့ပြုနေတာ။ဘာကြောင့်လုံးလို့မေးတဲ့အခါကျခုနဘုရားရှင်ကသီလသမารိပညာဂုဏ်တွေကြောင့်ပဲ။ဘာကြောင့်လို့ဘုရားရှင်ရဲ့သီလသမารိဂုဏ်ကြောင့်ပါဗျာ။သီလသမารိဂုဏ်ကြောင့်ပဲ။ဒါကြောင့်မလို့ဦးဇင်းတို့ဒီမှာဒီကာရာလေးကဒါဘုရားရှင်ကို ဘုရားရှင်ကဒီတရားမင်းကြီးကိုအကြောင်းပြုပြီးတော့ဒါဟောထားတဲ့ဒါဂါထာလေးပေါ့အဲ့တော့ဘုရားရှင်ကအဲ့လိုဒါတရားမင်းကြီးချင်းကပ်လာတဲ့အခါကျတော့ဘုရားတရားမင်းကြီးဒီဘုရားရှင်ကိုချင်းကပ်တယ်ပြီးတော့ပြုစုလုပ်ကြွေးနေတယ်အဲ့ပြုစုလုပ်ကြွေးနေတာကိုရန်တော်တွေကသိရအခါရန်တော်တွေကတခါလေအံ့ဩလို့မဆုံးပေါ့လေဒါဟိုစကားလက်ဆုံးကြပြောနေကြပြောနေကြတဲ့အချိန်မှာဘုရားရှင်ကချင်းကပ်ပြီးရအခါကျဘုရားရှင်ကဩသင်တို့မှမသိပဲဒီတရားမင်းကြီးထံမောက် တရားမင်းကြီးမှာငါရဲ့အကြည့်သူတွေလည်းများစွာရှိတယ်ဆိုပြီးတော့အဲ့မှာဘုရားရှင်ကဒီအကြောင်းတွေကိုဒီစည်းဝေးနေတဲ့တန်ခါပရိသတ်တွေဒါကွက်ကွက်ကွင်းကွင်းနဲ့နားလည်သဘောပေါက်အောင်ဆိုပြီးတော့ဘုရားရှင်ကဒါဟောပြတာပေါ့ဟောပြတဲ့အပိုင်းမှာနောက်ဆုံးအချုပ်ကတော့ဒီဒေသနာတော်လေးတွေပေါ့ဦးဇင်းတို့ဒီမှာတော့ဂါရာကအကုန်မောင်းသုံးဖို့ရှိတာပေါ့အဲပထမဦးဆုံးဂါရာလေးပေါ့ခဏပြောတဲ့ဒါဟုဒသနာမရိယာနံတဏိဝါသောတရာတုကော အာဒတနေနာ ဘာလနံနေဇာမေဝတုခိဟောတုတုခိတိယဆိုပြီးတော့ဒီကာရာလေးအဲ့ဒီကာရာလေးကဘာပြောတာလို့ဆိုတဲ့အခါစောစောကပြောတယ်အရိယာသူတော်ကောင်းနေကိလေသာကင်းကွာအရိယာတို့ကိုဟောကိလေသာကင်းကွာတဲ့အရိယာဒါကပထမအစိပ်ပဲတစ်ခုနောက်တစ်ခုကဘာပြောတော့ကိလေသာညစ်ကြေးကင်းစင်ဝေကိုအလေးထားကကြိုးစား၍နေကြကုန်တော်သူတို့ကို ဒါပုထုဇဉ်ဖြစ်နေရင်တောင်မှပဲကိလေသာအညစ်အကြေးတွေကင်းစင်ဝေးဖို့ကိလေသာအညစ်အကြေးကင်းစင်ဝေးဖို့ဒါအလေးထားကကြိုးစားအားထုတ်နေကြတဲ့သူတော်ကောင်းတွေဆိုရင်ဒါသူတော်ကောင်းစင်းမှာဒါဝင်သွားတာအဲ့လိုအရိယာနံကိလေသာကင်းกว่าအရိယာတို့ကဝါကိလေသာညစ်ကြေးကင်းစင်ဝေးဖို့အလေးထားကကြိုးစား၍နေကြကုန်သောသူတို့ကိုဓာတနံတွေ့မြင်ရဖူးမြင်ရခြင်းသည်တာဟုကောင်းမြတ်လာပါ၏ အဲ့လိုပုံကိုယ်တွေကိုတဲ့တွေ့ရမြင်ရလို့ရှိရင်ဒါအင်မတန်ကောင်းမြတ်တယ်ဒါနေ့တစ်နေ့ကိုကြည့်မယ်ဆိုရင်ဒါမင်္ဂလာရှိတဲ့နေ့လို့ဒီလိုပြောလို့ရတာအင်မတန်ကောင်းမြတ်တယ်ဟောနောက်တစ်ခုဗာဆက်ပြောတော့တန်နိဝါသောတရာသူကောတန်နိဝါသောထိုကဲ့သို့သောသူတော်ကောင်းတို့နှင့်ပေါင်းပေါ်မီဝဲစည်းကပ်၍နေရာချင်းသည်ဝါဒီနေရာမှာကျတော့တရားမင်းကြီးအနေနဲ့ပြောမယ်ဆိုရင်တော့သူကဒါဘုရားရှင်ကိုသူကဘာလို့ပညာအောင်ဆိုတော့ ဝေကြီးဝင့်ငယ်ဒါပြုလုပ်ပေးနေတာဝေကြီးဝင့်ငယ်ပြုလုပ်ပေးနေတာဖြစ်တဲ့အတွက်ကြောင့်ဒီမှာကျတော့ဒါဦးဇင်းတို့နောက်အနေတစ်မျိုးပေးလို့ရတာပေါ့အဲ့တော့နာနိဝါသောသူတော်ကောင်းတို့နှင့်အတူတကဝနေရခြင်းဒီဝါဝေကြီးဝင့်ငယ်ပြုခွင့်ရခြင်းဒီတရားအခါခသိဒုက္ခချမ်းသာလာပါ၏။ဩ အဲ့လိုသူတော်ကောင်းတွေသီလသမารိပညာတွေပြည့်စုံနေတဲ့တနည်းအားဖြင့်သီလသမารိပညာတွေပြည့်စုံအောင်ကြိုးစားနေတဲ့ကိရိတာညစ်ကြီးတွေကင်းစင်အောင်ကြိုးစားနေတဲ့သူတော်ကောင်းတွေနဲ့ပေါင်းဖော်နေရခြင်းဒီဘာဖြစ်တဲ့တုံးဆိုတော့ချမ်းသာတယ်တဲ့ဘာဖြစ်တဲ့တုံးသူတော်ကောင်းတွေနဲ့ပြုစုရခြင်းဒီချမ်းသာပါတယ်ဗျာသူတော်ကောင်းတွေနဲ့ပေါင်းစုံနေရတဲ့အတူတကော ဒါစုံစည်းနေရတဲ့သူတော်ကောင်းတွေကိုပြုစုလှုပ်ကြွေးခွင့်ရနေရခြင်းဒီတဲ့ဒါချမ်းသာတယ်ဒါတစ်ချက်ပြီးတဲ့အခါကျတော့နောက်တစ်ခုဘာပြောတာတော့ဆိုတော့ဒီနေရာမှာအဲ့တော့ဘာလအာဒတနိနဘာလာနံအာဒတနိနဘာလာနံဘာလာနံအာရတနိနဘာလာနံဘာလာနံသူမိုက်တို့ကိုဝါကိလေသာမိုင်းကပ်၍မိုင်းရိုင်းကြကုန်သောသူတို့ကို ဟောဒီနေရာမှာဘာလဘာလဆိုတာဘာလဲဆိုတော့ဦးဇင်းတို့ဗမာလိုပြောရင်တော့ဒုဒကာကြီးတွေဒကမာကြီးတွေဒါနားရင်တဲ့စကားလုံးဘာလဆိုလူမိုက်ပဲဗါတဲ့တော့ဘာလဆိုတာလူမိုက်ပါဗျာအဲလူမိုက်ဆိုတာဒကာကြီးတွေဒကမာကြီးတွေဘာကြောင့်လူမိုက်လို့ခေါ်တာလဲဆိုတော့ခုနပြောတယ်ကိလေသာမှိုင်းကပ်၍မကိလေသာမှိုင်းကပ်၍မယိုင်းရကုန်သောသူတို့ကိုအကိလေသာကြောင့်မယိုင်းနေတာဘာကြောင့်မယိုင်းနေတာကိလေသာကြောင့်မယိုင်းနေတာကြပါဗျာ ကိလေသာကြောင့်မာရိုက်နေတဲ့ပုံကိုယ်တွေဒါကို လူမိုက်လို့ခေါ်တယ်တကယ်တော့လူသည်ဒါယုံနံခန္ဓာမဲ့တို့တကကြီးတွေတကမာကြီးတွေဒါအရိယသူတော်ကောင်းမဲ့ဖြစ်ဖြစ်ပုထုဇဉ်မဲ့ကလျာဏပုထုဇဉ်ပဲဖြစ်ဖြစ်ဘာလပုထုဇဉ်ပဲဖြစ်ဖြစ်ဒီလူဆိုတဲ့တတ္တဝါတွေကိုကြည်တတ်မယ်ဆိုရင်တကယ်တမ်းကျတော့ယုတ်တရားအစုပုံနန္တရားအစုပုံမြတာဖြစ်တယ်။ဒါကိုဒီဒိဋ္ဌိဝိတ္တုဒ္ဓိကံမှာဒီပိုင်းတွေကိုဦးဇင်းတို့ကိုယ်ကိုယ်ပြပြနဲ့တို့တကကြီးတကမာကြီးတွေသိကြရမှာဖြစ်တယ်။ဆိုတော့လူဆိုတဲ့ တတဝါကိုဦးဇင်းတို့ခြုံပြီးကြည့်မယ်ပေါ့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဓမ္မပဲဖြစ်ဖြစ်ပေါ့ဒီတတဝါတွေကိုကြည့်လိုက်လို့ရှိရင်ယုတ်တရားအစုပုံနန္တရားအစုပုံဆိုတဲ့ဒီယုတ်တရားနန္တရားမျှတာဖြစ်တယ်သို့တော့ထိုပုံကိုယ်ဒီမှာကွဲပြားသွားတယ်သူတော်ကောင်းသူယုတ်မှာဟောအရိယာသူတော်ကောင်းအာလူမိုက်သူယုတ်မှာဒီလူတွေကွဲပြားသွားဒါဘာကြောင့်တုံးလို့မေးတဲ့အခါကျတော့ဒီယုတ်တရားနန္တရားတွေ နဲ့ဖွဲ့စည်းထားတဲ့ဒီတတ္တဝါရဲ့ကိလေသာအနည်းအများပေါ့မူတည်တာပဲကိလေသာတွေကတိတ်များနေပြီလောဘတွေကလည်းတိတ်ပြီးတော့များတယ်ဒေါသတွေကလည်းတိတ်ပြီးတော့များတယ်အာမောဟတွေကလည်းတိတ်ပြီးတော့အားတယ်အဲ့လိုလောဘဒေါသမောဟဆိုတဲ့ဒီကိလေသာတွေတိတ်ပြီးတော့အားကောင်းလာရင်ဒါဒကာကြီးတွေဒကမာကြီးတွေကိလေသာမိုင်းကတ်တော့တာပဲဘာမိုင်းကတ်ကိလေသာမိုင်းကတ်နေတာကြပါဗျာအဲ့ကိလေသာမိုင်းကတ်ရင်ကြည်လင်နေတဲ့အရာဝတ္ထုကလေးတစ်ခုပေါ့ အဲကြည်လင်နေတဲ့အရာဥဒုတကူတွေကိုဒကာကြီးတွေဒကာမကြီးတွေမှိုင်းလေးကတ်သွားရင်ဘာဖြစ်မလို့အဟိုအမြင်ကရှင်းသေးလားအမြင်မရှင်းတော့ပါဘူးခင်ဗျာအမြင်မရှိတော့ဘူးအမြင်မရှင်းတော့မကြည်လင်တော့ဦးဇင်းတို့ဒီမှာဆိုလို့ချင်းနားလည်လွယ်အောင်ပြောရင်ဟိုရှိကတော့မီးအိမ်လေးရှိခုတော့ဦးဇင်းတို့ဘာလို့ကြတော့ဆိုတော့ဒီသမီးထွန်းနေဆိုရင်ပေါ့သမီးပူဇော်ခြင်းတဲ့အခါကျတော့ဦးဇင်းတို့ဖရာဇီဒီတွေဘာတွေမှာဆိုလို့ချင်းခုနခုခေတ်ကတော့လွယ်တယ် plastic အကြည်လေးတွေရှိတော့ ခါလဲတန်လေးတွေကိုခွေးကိုလိုချင်တဲ့စမိပုံစမိအိမ်ပုံစံလေးလုပ်ပေါ့အလုပ်ပြီးတဲ့အခါကျတော့ဘေးကနေပြီးတော့ press plate အကြီးလေးတွေပတ် press plate အကြီးလေးတွေပတ်ထားရင်သူကလေးမတိုးတော့ဒီစမိကကြာကြာလဲခံနေနောက်ပြီးတော့မငြိမ်းဘူးပေါ့နောက်ပြီးဆိုရင်ဒီဟာလေးတွေအကာလေးတွေမရှိလို့ချင်းခုနစမိကလေတိုးတော့ကြာကြာလဲမခံဘူးနောက်တစ်ခါငြိမ်းလဲဟိုမြန်မြန်ငြိမ်းတာပေါ့နော်စမိကမြန်မြန်ငြိမ်းလွယ်အဲ့တော့အရှိလဲခံအောင် နောက်တခါဟိုကြကြလေးလေးခံအောင်နောက်တခါမငိမ့်သွားအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့ဒါစမိအိမ်ကြီးလောက်ကြအဲ့တော့ဦးဇင်းတို့စမိအိမ်လေးလောက်တော့ခုနပြောတဲ့ plastic အကြည်လေးတွေပေါ့ plastic အကြည်လေးတွေကာရမ်းပြီးတော့ထားအဲ့ plastic အကြည်လေးတွေကခုနစမီးတိုင်လေးတွေက မီးလောင်မှများတော့ဘာဖြစ်လို့ဆိုတော့ဒီမီးညွန့်လေးတွေကထွက်တယ်မှိုင်းလေးတွေမရှိဘူးလားမိုင်းလေးရှိပါတယ်ဗျာမိုင်းလေးတွေကရှိတော့အဲ့မိုင်းလေးတွေကတခါတဲ့အဲ့ plastic အကြည်လေးတွေကိုကတ်ကတ်ကတ်ကတ်နဲ့သွားလို့ရှိတပြေးပြေးနဲ့အဲ့ ဒီပလတ်စတစ်ကလေးကတပြေးပြေးနဲ့မှိုင်းကပ်လာတဲ့အခါကျတော့အယောင်ကမကြည်လင်တော့အယောင်မကြည်လင်လို့ရှိရင်အဲ့အလင်းရောင်အဲ့အလင်းရောင်ဒီတပြေးပြေးနဲ့အပြင်ကိုသိပ်မထွက်တော့ဘယ်ကိုမထွက်တော့ဘူးအလင်းရောင်တွေတပြေးပြေးနဲ့အပြင်မထွက်လာပါဘူးခင်ဗျာအဲ့ပတ်ဝန်းကျင်ကိုမလိမ့်တော့ဘူးပေါ့ပြောချင်တာစမိတိုင်းလေးထွန်တာလေမူရင်းကတော့ခုနကြည်လင်တဲ့ခုနမီးအိမ်ကြီးထဲမှာရှိနေတဲ့စမိရောင်တွေကသူ့ရဲ့ပတ်ဝန်းကျင်ကိုသူကအလင်းရောင်ကိုပေး အလင်းရောက်နေပြီအတူအပံဝန်းကျင်မှာထင်ထင်ရှားရှားနဲ့မြင်ရတယ်အော်ထင်ထင်ရှားရှားနဲ့ကြည်ကြည်လင်းနဲ့ဇီတော်ကိုလည်းပူမြုံလို့ရတယ်အောက်မှာရှိတဲ့တခါလေစူးညောင်ခလုတ်တွေကိုလည်းမြင်ရတယ်ဘာဖြစ်လို့လဲတော့ဒီစမီးတိုင်လေးကဒီစမီးတိုင်လေးကိုအုပ်ထားတဲ့ဒီဟွာလေးပေါ့ဒီစမီးအိမ်လေးကကြည်လင်ပြီးတော့တန့်ရှင်းနေကြည်လင်ပြီးတော့တန့်ရှင်းနေတဲ့အတွက်ကြောင့်သူ့ပတ်ဝန်းကျင်လေးမှာသူကနေပြီးအလင်းရောင်လေးတွေပေးထား ဒါပေမဲ့အဲ့စမိအိမ်လေးကတပြေးပြေးနဲ့ဘာဖြစ်လာတော့ဆိုတော့ဒီခါလေးမိုင်းနေတက်မိုင်းနေတက်လာလို့တပြေးပြေးနဲ့စမိအိမ်လေးကမကြည်လင်တော့ဘူးဆိုတဲ့အခါကျတော့အဲ့ဒီမှာရှိတဲ့ခုနစမိရောင်လေးအဲ့ဒီစမိရောင်လေးကတပြေးပြေးနဲ့ပေါင်ဝန်းကျင်ကိုသူကဘာဖြစ်တော့ဆိုတော့ကျေးဇူးမပြုတော့ဘာကိုမပြုတော့လားစီမီအိမ်ကပတ်ဝန်းကျင်ကိုကျေးဇူးမပြုတော့ပါဘူးခင်ဗျာအဲ့စမီးအိမ်ကတပြေးပြေးနဲ့ပတ်ဝန်းကျင်ကိုကျေးဇူးမပြုကျေးဇူးမပြုဘဲနဲ့တပြေးပြေးနဲ့ဘာဖြစ်လာအောင်လို့သူက တခါလဲကျေးဇူးလည်းမပြုဘူးအလင်းရောင်ကိုဘေးကိုမြင်နေရရင်ဒါပတ်ဝန်းကျင်မှာဒါဒီပတ်ဝန်းကျင်ကိုကျေးဇူးပြုနေအောင်ဒီသမီးအိမ်ဒါပေမဲ့ तू ကပတ်ဝန်းကျင်ကိုတဖြည်းဖြည်းနဲ့ကျေးဇူးမပြုတော့ဘာဖြစ်လို့ဆိုတော့ဒီမှိုင်းနေကတ်လာကျေးဇူးကမပြုကျေးဇူးမပြုတင်ယုံလားဆိုတော့ကျေးဇူးမပြုယုံနေမဟုတ်တော့တဖြည်းဖြည်းနဲ့ဘာဖြစ်လာတော့ तू ကမှိုင်းရကတ်လာတဲ့အခါကျတော့တခါကြီးတကမကြီးဒီဘာဖြစ်လာတော့ဆိုတော့ဘေးမွန်လဲကြည်လင်မှုမရှိဘူးနောက်တော့တဖြည်းဖြည်းနဲ့မှိုင်းရများလာတဲ့အခါကျတော့အဲ့ပတ်ဝန်းကျင်ကိုတခါလဲခုန तू အညစ်အကြေးပေါ့အညစ်အကြေးတွေကတခါတည်းသူကတက်ရောက်လာအဲ့လိုပဲတဲ့တတ္တဝါတူတယောက်လောဘဆိုတဲ့အညစ်အကြေးကိလေသာအညစ်အကြေးဒေါသဆိုတဲ့ကိလေသာအညစ်အကြေးမောဟဆိုတဲ့ကိလေသာအညစ်အကြေးအဲ့အညစ်အကြေးတွေတခါတည်းထူပြောလာပြီဆိုရင်အဲ့တတဝါအဲ့ပုဂ္ဂိုလ်ဒီအဲ့လောကကိုနံပါတ်1ကျေးဇူးမပြုတော့ဘာကိုကျေးဇူးမပြုတော့ဘူး လောကကိုကျေးဇူးမပြုတော့ပါဘူးဖေဟာဒါနံပါတ်1အစစ်အဲသူတဲ့တပြေးပြေးနဲ့ဆိုးလာလို့ချင်းလောကကိုကျေးဇူးမပြုဘဲနဲ့လောကမှာအဲ့ပုဂ္ဂိုလ်ကြီးအဲ့လိုပုဂ္ဂိုလ်ကြီးရှိတဲ့နေရာဒီအင်မတန်မှအဲ့ဒါဆင်းရဲလာတယ်ဘာဖြစ်လာလဲဒီပဝင်းကြီးဒီဆင်းရဲလာပါတယ်ဖေဟာဆင်းရဲလာတယ်အဲ့ဆင်းရဲပုံဆင်းရဲနည်းလေးတော့ဦးဇင်းတို့နောက်တကာလာနဲ့ဒါပြောကြအောင်အခုအဲ့တော့ဒီနေရာလေးမှာကောင်းပြီအဲ့တော့ခုနကိလေသာတွေကင်းစင်ကွာနေတဲ့အရိယာသူတော်ကောင်း အဲသို့မဟုတ်လို့ချင်းကိလေသာတွေနည်းအောင်ကင်းစင်မှုအတွက်ကြိုးစားနေတဲ့သူတော်ကောင်းတွေနဲ့သူတော်ကောင်းတွေကိုနံပါတ်၄တွေ့ရမြင်ရနေရင်ဒါအင်မတန်မှချမ်းသာတယ်ကောင်းမြတ်တယ်အဲထိုသူတော်ကောင်းတွေနဲ့တကားလည်းပေါင်းဖော်ပြီးတော့နေရလို့ရှိတယ်အင်မတန်မှချမ်းသာတယ်ဒါကြောင့်မလို့မိမိတို့ကိုယ်တိုင်ကဒါနံပါတ်၁ကောင်းခြင်းမကောင်းခြင်းကိုခွဲခြားပြီးတော့သိထားဖို့တော့လိုတယ် မိမိတို့ကကောင်းဆုံးတဲ့တန်ကိုခွဲခြားပြီးတော့မသိရင်မိမိတို့ပတ်ဝန်းကျင်မိမိတို့ပေါင်းဖော်နေတဲ့ပုံကိုယ်တွေဒီဒါကောင်းတဲ့ပုံကိုယ်တွေလည်းဖြစ်နိုင်တယ်မကောင်းတဲ့ပုံကိုယ်တွေလည်းဖြစ်နိုင်တယ်မိမိတို့ကခုနခွဲခြားပြီးတော့သိမထားရင်မကောင်းတဲ့ပုံကိုယ်တွေရောမိမိတို့အပေါင်းဖော်မလုံးမိနိုင်ဘူးလားလုံးမိနိုင်ပါတယ်ဖေဟာလုံးမိနိုင်တယ်ကောင်းတဲ့ပုံကိုယ်တွေနဲ့လည်းအပေါင်းဖော်လုံးမိနိုင်တယ်မကောင်းတဲ့ပုံကိုယ်တွေနဲ့လည်းအပေါင်းဖော်လုံးမိနိုင်တယ်အကယ်၍မကောင်းတဲ့ပုံကိုယ်တွေနဲ့အပေါင်းဖော်လုံးမိတော့ခုနမိမိတို့ဒီလည်းပဲဒုံနာ အန္တရာယ်ကိုဒါလွဲထားတဲ့သဘောတက်ရောက်လာလိမ့်မယ်အဲ့တော့အဲ့ဒီပိုင်းလေးကိုပြီးမှပြောကြရအောင်ကောင်းပြီအဲ့တော့နံပါတ်1ပေါ့ဒါကြောင့်မလို့မိမိတို့ကိုယ်တိုင်ကအကောင်းဆုံးကိုနံပါတ်1ခွဲခြားပြီးသိဖို့လိုတယ်နံပါတ်2မိမိတို့ကိုယ်တိုင်ကအဲ့ကိလေသာကင်းအောင်ကိလေသာကင်းကွာနေအရိယာအစဉ်ကိုရောက်အောင်နံပါတ်1ကြိုးစားရမရောက်သေးရင်ဘာဖြစ်မတော့အဲ့ကိလေသာညစ်ကြေးကင်းစင်ဝေးဖို့အလေးထားကကြိုးစားအထုတ်နေတဲ့အစဉ်မှာရှိရငါတို့တဏ္ဍမာကိရိတာတွေနေအောင်ကိရိတာတွေကင်းအောင် ငါတို့ကြိုးစားနေတယ်ဆိုတဲ့အဆင့်ကိုရောက်မိမိတို့ကကြိုးစားရမှာဖြစ်တယ်အဲ့လိုကြိုးစားနိုင်မှုအရေးလေခုတို့ဒကာကြီးဒကမကြီးတွေဒီဝိပဿနာဒါတရားဘွဲတွေစီရင်ကျင်းပပြီးတော့မိမိတို့စိတ်တန်တန်မှာဒီကိလေသာတွေနဲအောင်ပါအောင်နောက်ဆုံးမှာအပြီးအပြတ်ဒါကင်းသွားတဲ့အထိတိုင်အောင်ဒါကြိုးစားအထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်နေကြတာပဲကဲကောင်းပြီအဲ့တော့လောကမှာခုနမိမိတို့ကခုနပြောသလိုအကောင်းအဆိုးကိုမိမိတို့ကွဲကွဲပြားပြားနဲ့ သိပါမှမိမိတို့ကမိတ်ဆွေကောင်းကိုရွေးချယ်တတ်အပေါင်းဖော်ကောင်းမိခိုရာကောင်းကိုမိမိတို့ကရွေးချယ်တတ်မှာဖြစ်အဲဦးဇင်းတို့အဲ့လိုမှမိမိတို့ကကွက်ကွက်ပြားပြားသိမထားရင်နံပါတ်1မိမိတို့ကသူတော်ကောင်းမိတ်ဆွေကောင်းရွေးချယ်တတ်နံပါတ်1မိမိတို့ကိုယ်တိုင်ကလည်းအဲ့ဒီကောင်းတဲ့အဆင့်ရောက်အောင်မိမိတို့ကကိုယ့်ကိုယ်ကိုမတီးဆောက်နိုင်ပဲဖြစ်တတ်တယ်ဒါကြောင့်မလို့ဒါဒီအရေးကြီးတယ်နောက်နံပါတ်2နံပါတ်2ကခုနသူမိုက် သူမိုက်ဆိုတာခုနပြောတယ်ကိလေသာမှိုင်းကပ်ကမရိုက်နေကြတဲ့သူတွေတာမန်ခုနပကုန်းတစ်ဘက်ကြာခေါင်းပေါက်နေတဲ့ပုံကိုယ်တိုင်းကို လူမိုက်လို့ပြောလို့မရဒါပေမဲ့ကိလေသာတွေတိတ်ပြီးတော့အာကြီးလာရင်တော့ဒီပုံကိုယ်တွေကဒါဘာလာနံပဲလူမိုက်ပဲအဲ့တော့အဲ့ဘာလာနံလူမိုက်ဆိုတဲ့အဲ့ပုံကိုယ်တွေကိုကြာဘာပြောတယ်တော့အတ္တတဏိနာမမြင်ရခြင်းဖြင့်အဲ့လူမိုက်တွေကိုမမြင်ရခြင်းတည်တဲ့နေဆမေဝအမြဲတမ်းပဲ တခါတရံမဟုတ်ဘူးသူကဝံလေးတစ်ခုပါတယ်အဲ့တော့နေဆံအမြဲတမ်းဒါပေမဲ့နေဆံမေဝအမြဲတမ်းသာလျင်အမြဲတမ်းပဲအခါကတိန်လူမိုက်ကိုမမြင်အောင်ဆိုရင်အခါကတိန်ပါတဲ့တော့ဒုက္ခချမ်းသာတယ်ဘာဖြစ်တယ်လူချမ်းသာပါတယ်ဖေဟာချမ်းသာတယ်တဲ့ဒုက္ခတဲ့ချမ်းသာတယ်လူမိုက်ကိုမမြင်ရရင်ချမ်းသာတယ်အဲ့တော့ဦးဇင်းတို့တခါကြီးတွေတခါမကြီးတွေလူမိုက်ကိုမမြင်ရရင်ချမ်းသာတယ်ဆိုတာနဲ့ပတ်သက်လို့အဲ့လူမိုက်ရဲ့သဘောကိုတခါနည်းနည်းပြောခြင်း လူမိုက်ဆိုတာကကိလေသာကအလိုလိုဟိုကိလေသာအငြိအကြီးကခုနတိတ်ပြီးတော့သူ့ရောလာပြီဆိုရင်သူ့ရဲ့အယောင်ကပတ်ဝန်းကျင်ကိုကျေးဇူးမပြုကျေးဇူးမပြုရင်သူကပတ်ဝန်းကျင်အလယ်မှာတင့်တယ်သေးလားမတင့်တယ်ပါဘူးခင်ဗျာမတင့်တယ်ရင်အလိုလိုသူကလည်းပဲပတ်ဝန်းကျင်မှာသူကအလိုလိုနဲ့ပါပဲဆိုတော့တိမ်ခေါ်ပြီးတော့ပျောက်ွယ်သွားမှာပဲဘာဖြစ်သွားမှာတိမ်ခေါ်ပြီးပျောက်ွယ်သွားမှာပါခင်ဗျာတိမ်ခေါ်ပြီးတော့ပျောက်ွယ်သွားမှာပဲအဲ့တော့ နံပါတ်1မိမိတို့ကလူမိုက်ဆိုတာကိုနံပါတ်1သိဖို့လိုတယ်။နံပါတ်2မိမိတို့ရဲ့သမိုင်းကောင်းကိုကြံခဲ့ခြင်းနဲ့ဆိုရင်မိမိတို့ဒီလူမိုက်မဖြစ်ဖို့အရေးမကြီးဘူးလား။လူမိုက်မဖြစ်ဖို့အရေးကြီးပါတယ်ခင်ဗျာ။အရေးကြီးတယ်။အကယ်၍လူမိုက်ဖြစ်ရင်တော့တို့တကကြီးတကမကြီးတွေမိမိတို့လက်လန်းမိသလောက်ပဲကြည်ကြည်ဟိုးရှေ့ရှေ့သမိုင်းတွေကိုအများကြီးဒါလေ့လာရင်လည်းလေ့လာလေ့လာရင် လူမိုက်တွေဆိုရင်တပြေးပြေးနဲ့အဲ့လူမိုက်က ဒီဘဝဇက်ဆုံးဘဝဒီဘဝဇက် ဆုံးရတဲ့အခါမှာအဆုံးသက်ကတော့မကောင်းတာကြီးပဲဟုတ်ပလားဟုတ်တင်ပါဗျာဒါဘဝဆုံးသက်တဲ့အချိန်မှာလည်းဘဝအဆုံးသက်ဒီမကောင်းတယ်လို့အသက်ရှင်နေတုန်းမှာလည်းအဲ့ပုဂ္ဂိုလ်တွေဒီပြိတ္တအလယ်မှာရဲရဲတင်းတင်းနဲ့ဒါနေထိုင်နိုင်တဲ့အစွမ်းရည်ရှိသလားမရှိပါဘူးဗျာပြိတ္တဝဲလေမတင်ဘူးပေါ့လေ ပွဲမတိုးတော့တပြေးပြေးနဲ့ပွဲမတိုးတော့မတိုးတဲ့အခါကျတော့ဘာတစ်မျိုးကောင်းတော့ဆိုတော့အဲ့လိုပုံကိုယ်တွေကကိလေသာထူပြောပြီးတော့ခုနကိလေသာမှိုင်းကပ်၍မှန်ရိုက်နေကြတဲ့ပုံကိုယ်တွေကတပြေးပြေးနဲ့ဒါပြိတ္တအလဲကနေသူ့ဖာသူဘေးကနေပြီးတော့တွန်းပို့တာမဟုတ်သူ့ကိုယ်သူငုံဝင်မရဲဖြစ်လာတော့ပြိတ္တအလဲကိုထွက်ရဲသေးလားမထွက်ရဲတော့ပါဘူးခင်ဗျာ ပရိသတ်လေကိုသူ့ဘာသူမထွက်ရဲတော့တာပတ်ဝန်းကျင်ကဘာမှမဟုတ်ဘူးသူ့ဘာသူကိုကသိပြီးတော့ကိုကျင်တရားတွေကမကောင်းဘူးစိတ်နေသဘောထားတွေကမဖြူပြောင်ဘူးဆိုတဲ့အခါကျတော့ပရိသတ်လေကိုမထွက်ရဲဘူးမထွက်ရရင်တကကြီးတကမကြီးတွေဘာဖြစ်မလဲဆိုတော့ကောင်းတယ်တော့မကြပါဘူးဗျအဲ့လိုမျိုး ပြိဿအလေကိုမထွက်ရဲတယ်ခုနလူမိုက်တွေပေါ့လူမိုက်တွေဒီပြိဿအလေကိုမထွက်ရဲဘူးပြိဿအလေကို လူမိုက်တွေမထွက်ရဲရင်ဒကာကြီးဒကာမကြီးလောကအတွက်မကောင်းဘူးလားကောင်းလားအလေကိုလူမိုက်တွေမထွက်ရဲခြင်းဒီလောကအတွက်ကောင်းတယ်ဘာဖြစ်တော့ဟောစင်းတို့ပြောနေတာကနံပါတ်1ပြန်ပြီးတော့ပြောမယ်လူမိုက်တွေဒီမိမိရဲ့ကိုကျင်တရားပေါ့စိတ်နေသဘောထားတွေကမမှန်ကန်တဲ့အခါကျတော့ဘာဖြစ်တော့ ပရိသတ်အလေကိုပွဲမတိုးရဲဘူးပေါ့ဗမာလိုပြောတော့ပွဲတိုးရဲသေးလားပွဲမတိုးရဲတော့ပါဘူးခင်ဗျာပွဲမတိုးရဲဘူးအလိုလိုစိုးရင်စိတ်တွေကြောင်းကြစိုးရင်စိတ်တွေကြီးလာတယ်အပရိသတ်လည်းမရဲတင်းတင်းနဲ့မရှိတော့ဘူးမရှိတဲ့အခါကျတော့လူတော့မတိုးရဲတော့ဘာမတိုးရဲတော့ဘူးလူတော့မတိုးရဲတော့ပါဘူးခင်ဗျာလူတော့မတိုးရဲတော့အဲ့လိုလူတော့မတိုးရဲတော့ဘူးဆိုတဲ့အခါကျတော့ဘာဖြစ်တော့ လောကအတွက်အဲ့လိုလူမိုက်တွေလူတော့မတူရင်လောကအတွက်ကောင်းတယ်လောကအတွက်ဘာဖြစ်တော့လောကအတွက်ကောင်းပါတယ်ဗျာအဲလောကအတွက်ကောင်းတယ်ဆိုတာဦးဇင်းတို့ပြောတာမဟုတ်ဘူးနော်ဖခင်ပြောတာဘာပြောတော့အာဒသနေနဘာလနံနေဇာမေဝသူကိတိယအာဒသနေနလူမိုက်တို့ကိုဝါကိလေသာမှိုင်းကဲ့၍မိုင်ရိုင်းကနေကြကုန်သောသူတို့ကိုအာဒသနေနမမြင်ရမတွေ့ရခြင်းကြောင့် နေဇာအတ္တတနိနာမမြင်ရမတွေ့ရခြင်းဖြင့်နေဇာမေဝအမြဲပင်လျင် သူကိချမ်းသာခြင်းသည်တိရဖြစ်လေရ၏ဟောအဲ့လူမိုက်တွေကိုမမြင်ရမတွေ့ရတော့ဘူးဆိုလို့ချင်းအမြဲတမ်းဘာဖြစ်နေသလဲချမ်းသာနေဟုတ်ပါပါတယ်ခင်ဗျာလူမိုက်တွေကိုမမြင်ရမတွေ့ရရင်အမြဲတမ်းချမ်းသာတယ်လူမိုက်ကလည်းပဲသူ့ဘာသူသူကိလေသာနဲ့သူသူစိုးရင်စိတ်နဲ့သူသူကလည်းပဲပြိတ္တ လူတော်တဲ့ကိုမထွက်ရဲသလိုသူ့ကိုမတွေ့ရမမြင်ရရင်လည်းပဲမတွေ့ရမမြင်ရတဲ့အတွက်လောကကြီးကဘာဖြစ်တော့ဆိုတော့တတ္တလောကကြီးတစ်ခုလုံးချမ်းသာတယ်တဲ့လောကကြီးတစ်ခုလုံးဘာဖြစ်တော့လောကကြီးတစ်ခုလုံးချမ်းသာလာပါတယ်ဗျာလောကကြီးတစ်ခုလုံးချမ်းသာတယ်တဲ့ဒါကတကြောင်မလို့ဦးဇင်းတို့အဲ့တော့ပရိသတ်အလေကို ထွက်ရဲခြင်း မထွက်ရဲခြင်းဒီမိမိတို့ရဲ့ရွေးချယ်မှုတာမဖြစ်ဘူးလားမိမိတို့ရဲ့ရွေးချယ်မှုတာဖြစ်ပါတယ်ဗျာ မိမိတို့ကရွေးချယ်မှုပဲဦးဇင်းတို့တကုတ်တခါကြီးတွေတကမကြီးတွေဦးဇင်းတို့အားလုံးမှာရွေးချယ်ပိုင်ခွင့်ရှိတယ်မိမိတို့ဒီကိလေသာနည်းအောင်ကြိုးစားနေတယ်မိမိတို့ရဲ့ကာယကံဝစီကံတွေကိုစင်ကြယ်အောင် ကြိုးစားတယ်ဆိုတာလေတို့ဦးဇင်းတို့တို့တကကြီးတွေတကမကြီးအားလုံးရဲ့ရွေးချယ်မှုသာဖြစ်တယ်ထို့တူပဲမိမိတဏ္ဍာမှာကိလေသာတွေကိုတိုးအောင်ပွားအောင်လုပ်နေတယ်အစိတ်ဓာတ်တွေကစင်ကြယ်အောင်မကြိုးစားဘူးဒါဒီလည်းပဲဘသူကရွေးချယ်မှုလဲမိမိတို့ကရွေးချယ်မှုပဲဘသူကရွေးချယ်မှုတော့ မိမိတို့ရဲ့ရွေးချယ်မှုပါဗျာမိမိတို့ရဲ့ရွေးချယ်မှုသာဖြစ်တယ်အဲ့လိုမိမိတို့ရဲ့ရွေးချယ်မှုပေါ်မူတည်ပြီးတော့အကယ်၍ခုနလိုပြောပေါ်မိမိတို့ရဲ့ကာယကံဝစီကံတွေကမစင်ကြယ်တော့ဘူးအာကိလေသာရာဂရာဂဒေါသမောဟဆိုတဲ့ဒီကိလေသာတွေကတိတ်ပြီးအာကောင်းလာပြီဆိုမိမိပါမိမိလိုလိုတိမ်ငယ်လာတယ်နောက်တကပြိတ္တအရင်မှာမဝင်ပြိတ္တအလယ်မှာမဝင်မရေဖြစ်လာတယ်ဒါတွေအားလုံးဒီ ဒါမိမိတို့ရဲ့ရွေးချယ်မှုသာဖြစ်တယ်။ဘုရင်တို့ဒါကြောင့်မို့လို့ကုသိုလ်တရားတွေကိုလုပ်တယ်မိမိကိုယ်ကိုမိမိပြင်နေဆိုတဲ့အပိုင်းမှာဘယ်တော့မှနောက်ကျတယ်ဆိုတာမရှိဘူး။ဘာမရှိဘူး။ဘယ်တော့မှနောက်ကျတယ်ဆိုတာမရှိပါဘူးဗျာ။ယနေ့တို့တရားကြီးတွေဒကမာကြီးတွေယနေ့အတိတရားရလို့ယနေ့အတိတရားရတဲ့အချိန်ဆင်ញင်လိုက်လို့ရှင်ယနေ့အဲ့ကံဟာကြီးတဲ့ကံဆိုရင်ပျောက်သွားနဲတဲ့သေးတဲ့ကံဆိုရင်အလိုလိုပျောက်သွားမယ်ကြီးတဲ့ကံဆိုရင်အလိုလိုနဲ့ဒါပါသွားမယ် အကျိုးပေးမတန်တော့ဘူးဒီလိုဖြစ်လာတာအဲ့တော့ယနေ့သိရင်ယနေ့ပြင်ဖို့တော့လိုတယ်မပြင်မဲ့နဲ့ဆက်ပြီးတော့မိုက်တယ်ရင်တော့ဒီဘဝအတွက်လည်းမကောင်းသလိုတန်ត្រာအတွက်ကောကောင်းမလားတန်ត្រာအတွက်လည်းမကောင်းပါဘူးဗျာတန်ត្រာအတွက်လည်းမကောင်းဘူးပုဂ္ဂိုလ်တဦးတယောက်နဲ့ပုဂ္ဂိုလ်တဦးတယောက်ဒါမိမိတို့ကကောင်းတယ်ဒီပုဂ္ဂိုလ်ကတော့မကောင်းဘူးဒီပုဂ္ဂိုလ်ကတော့ထိုး မိမိထိုးပုံကူတွေကမိမိတို့မိမိတို့ရဲ့ဆံရဆံရရွေးချယ်မှုသာဖြစ်တယ်လို့ဒီလိုနားလည်ရအဲ့တော့ဒီရွေးချယ်မှုတွေဖြစ်အောင်ဒီရွေးချယ်မှုတွေဒီမိမိကိုယ်ကိုမိမိမှန်မှန်ကန်ကန်မတုံးတက်တတ်လို့ဖြစ်တာပဲမိမိကိုယ်ကိုမိမိမှန်မှန်ကန်ကန်တုံးတက်တတ်ရင်မိမိတို့ဒီအမှားနဲ့အမှန်ကိုကိုယ်ကိုယ်ပြပြသိလာမယ်အဲ့ဒီအမှားနဲ့အမှန်ကိုကိုယ်ကိုယ်ပြပြသိပြီးတော့မိမိတို့ကကိုယ့်ကိုယ်ကိုပြန်ပြီးတော့ဆင်ခြင်ပြီးတော့ပြင်ဆင်ရင်ပြင်ဆင်ခွင့်မရှိဘူးလား ကျင်စင်ခွင့်ရှိပါတယ်ဗျာကျင်စင်ခွင့်ရှိပါတယ်ဒါကိုတော့တို့တက္ကကြီးတွေတက္ကမကြီးတွေအားလုံးကဒါနားလေသဘောပေါက်ထားရဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာဘုရားရှင်ကဗာပြောထားလို့တော့ဘိကဝေယဘိကနံတကံစိတ်တံပစ္စဝကိတပံဒီကရတမိတံစိတ်တံတံကိလေတံရာဂိနဒောတိနာမောဟိနာတိစေတတံကိလေသာဘိကဝေတတ္တတံကိလေတံဒီစေတဩဒါနာတတံဝိတုဇ္ဇံဒီဘိကဝေจิตာယံတို့ ဓတမတိဟထို့ကြောင့်တောင်းလျင်တကံစိတ်တံမိမိတို့၏စိတ်ကို ပစ္စအဘိက္ခဏံအမြဲမပြတ်ပစ္စဝကိတပံစင်ကျင်တဲ့စင်ကျင်ထိုက်ပါပြီ။ဒါကြောင့်မလို့တဲ့ဘုရားရှင်ကပြောတယ်စေတယံတို့မိမိတို့ရဲ့စိတ်ကိုမိမိတို့အမြဲမပြတ်စင်ကျင်ပြီးတော့နေရမယ်။ဘယ်လိုစင်ကျင်ပြီးနေရမလို့ ဒီကရတ္တမိဒံစိတ်တံဣဒံစေတံဤငါတို့ဤစိတ်သည်ဒီကရတ္တနှင့်ညစ်တန္တရာရှင်မြတ်စွာသောကာလပတ်လုံးရာဂိနရာဂကြောင့်ဒေါသေနဒေါသကြောင့်မောဟိနမောဟကြောင့်တန်ကိလေထံညင်နှွမ်း၍နေကြရလေကုန်၏ကြောင့်မလို့ပြခြင်းကจิตာယံတို့မိမိတို့သည်အမြဲမပြတ်မိမိတို့ရဲ့စိတ်ကိုဒါစင်ရင်ပြီးတော့နေရမယ်ဘလို့စင်ရင်နေရမလဲဩငါတို့ရဲ့ဒီစိတ်ကလေးဒီ နိညစ်တန္တရာရှည်လျားစွာသောကာလပတ်လုံးရာဂကြောင့်ညင်နွမ်းပြီးတော့နေရတယ်ဒေါသကြောင့်ညင်နွမ်းပြီးတော့နေရတယ်မောဟကြောင့်ညင်နွမ်းပြီးတော့နေရတယ်လို့အမြဲမပြတ်ဆင်ញင်ရမယ်နောက်ပြီးတော့စေတာတန်ကိလေသာဘေကဝေတတ္တာတန်ကိယေတန္တိဘေကဝေจิตတယံတို့စေတာတန်ကိလေသာစေတရေညင်နွမ်းခြင်းကြောင့်တတ္တာတတ္တဝါတို့သည်တန်ကိလေတန္တိညင်နွမ်း၍နေကြရလေကုန်၏ စေတဝဒနာစိတ်ဓာတ်တွေဖြူစင်တန်ရှင်းခြင်းကြောင့်တတ္တတတ္တဝါတို့သည်ဝိသုဇန်တိစင်ကြဲ၍နေကြရလေကုန်၏ဒါကြောင့်မလို့တတ္တဝါတွေဒါညင်နွမ်းတယ်ဆိုတာစိတ်ဓာတ်တွေညင်နွမ်းလို့ဘာတွေညင်နွမ်းလို့စိတ်ဓာတ်တွေညင်နွမ်းလို့ပါဗျာဟောတစ်ဖက်ကပြန်ကြည့်တတ္တဝါတွေစင်ကြဲရတာကလည်းစိတ်ဓာတ်တွေစင်ကြဲလို့ဘာစင်ကြဲလို့စိတ်ဓာတ်တွေစင်ကြဲလို့ပါဗျာအဲ့တော့ဒကာကြီးဒကာမကြီးခုနပြောတဲ့စကားလုံးလေးပေါ့ တတ္တဝါတွေပြိတ္တအလယ်မတိုးရဲဘူးလူတော်ထဲမှာပေါ်ပေါ်ထင်ထင်မနေရတော့ဘူးစိုးရင်လာတယ်ကြောင်းကြလာတယ်အဲ့လိုစိုးရင်လာတယ်ကြောင်းကြလာတော့သူတို့ကိုသူတို့ကိုကမတန့်ရှင်းတော့လို့မစင်ကြယ်တော့လို့ဘာဖြစ်လို့တော့သူတို့ပါသူတို့မတန့်ရှင်းမစင်ကြယ်တော့ပါခင်ဗျာမတန်ရှင်းမစင်ကြယ်တော့လို့တဲ့ဒါကြောင့်မလို့အဲ့မတန်ရှင်းမစင်ကြယ်ခြင်းတည်လည်းပဲဒါထိုပုဂ္ဂိုလ်ရဲ့အရွေးချယ်မှုတာဖြစ်တယ် တတိတံဝေကတွေရလို့အချိန်ပြည့်မိမိကိုယ်ကိုမိမိပြင်းမယ်ဆိုရင်ခုနစင်ကြယ်တဲ့ဘဝကိုရောက်မယ်တနည်းအားဖြင့်ရာဂဒေါသမောဟတွေဒါနဲတယ်ပါသွားတဲ့အစဉ်ကိုရောက်အဲ့လိုရာဂဒေါသမောဟတွေပါသွားရင်အမှန်ကိုမြင်မယ်အမှန်ကိုမြင်လာလို့ပြုပြင်လို့စိတ်ဓာတ်တွေစင်ကြဲလာပြီဆိုရင်အဲ့တတ္တဝါတွေစင်ကြဲလာမယ်တန်ရှင်းလာမယ်စင်ကြဲတန်ရှင်းတဲ့ပုံကူဒီခုနပြိတ္တအလယ်မှာတကကြီးတွေတကမကြီးတွေဒါရဲရဲတင်းတင်းနဲ့ဒါနေရဲတယ်ထိုင်ရဲတယ်ဆိုရင်စိတ်တွေမရှိဘူးကြောင်းကြစိတ်တွေမရှိဘူး ဒါပေမဲ့အချို့ချို့ပုံကိုယ်တွေကအဲ့လိုမဟုတ်တဲ့အခါကျတော့တခါလဲဘာဖြစ်တော့ပြိတ္တအလေကနေပြီးတော့တဖြည်းဖြည်းနဲ့ဘာဖြစ်တော့ဆိုတော့ဝေးဝေးသွားတယ်ပြိတ္တနဲ့ဒါဝေးလာတယ်အများသူငါတွေနဲ့တဖြည်းဖြည်းနဲ့ဝေးသွားတဲ့အဆင့်ကိုရောက်လာတယ်ဒါဒီဘာကြောင့်လို့မေးတော့အခြေခံကြည့်တော့စိတ်ဓာတ်တွေညင်နွမ်းလို့ဘာတွေညင်နွမ်းလို့စိတ်ဓာတ်တွေညင်နွမ်းလို့ပါခင်ဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေထင်ရှားတာလေးတကူကြည့်ပေါ့ဦးဇင်းတို့တာရကဝတ္ထုလေးတကူကြည့်ကြဆိုဒီနေရာမှာ အင်္ဂုလိမာလာကြီးကြည့်ကြရအောင်ဘသူကိုကြည့်အင်္ဂုလိမာလာကိုကြည့်ကြမှာပါဗျာအဲ့တော့ဦးဇင်းတို့အင်္ဂုလိမာလာကြီးဒီဒီဘက်ရဟန်းမဖြစ်ခင်ရှေ့ပိုင်းပေါ့တို့တကာကြီးကြီးတကမာကြီးကြီးသိတဲ့အတိုင်းပဲဒါလက်ညှိုးပါတထောင်ရအောင်ဆိုပြီးတော့ဒါလူတွေကိုဒါတကာလည်းတတ်နေတဲ့ပုံကိုတယောက်အဲ့တော့သွေးစွန်းတဲ့လက်ရှိနေတာပေါ့ဘာရှိနေတာသွေးစွန်းတဲ့လက်ရှိနေပါတယ်ဗျာအဲ့သွေးစွန်းတဲ့လက်ရှိနေတယ်အဲ့အင်္ဂုလိမာလာကြီးကြည့်လိုက်တကာကြီးကြီးတကမာကြီးကြီး ရထဲရွာတဲ့မြို့ထဲမှာပေါ်ပေါ်ထင်ထင်နဲ့နေရတဲ့ဂုံကြီးရှိသလားမနေရတဲ့ဂုံပဲရှိပါတယ်ခင်ဗျာမနေရဘူးရထဲရွာတဲ့မြို့ထဲမှာတခါတည်းရဲရဲရင့်ရင့်နဲ့နေရတဲ့စွမ်းရည်တတ္တိသူ့မှာမရှိဘူးဒါမဲ့သူလူတွေတော့တတ်နေတယ်လူတတ်နေတာဒီနေရာမှာတတ္တိရှိတာမဟုတ်ဘူးမိုက်နေတာဘာဖြစ်နေတာတော့တတ္တိရှိတာမဟုတ်ပါဘူးမိုက်နေတာပါခင်ဗျာ အတုမှာမိုက်ဂုံတော့ရှိတာပေါ့ဒါပေမဲ့ရဲရင်နေဆိုတဲ့တတ္တိရှိခြင်းဆိုတဲ့ဂုံတော့သူ့မှာဘာဖြစ်တော့မရှိဘူးအဲ့တော့သူလူတွေကိုတတ်တယ်လူတွေကိုတတ်တဲ့အတွက်ကြောင့်လူကိုတော့မကြောက်ဘူးလေသူတတ်နေတာပဲတတ်ရဲတယ်ဆိုတဲ့မိုက်တဲ့တော့ရှိဒါပေမဲ့ခုနတတ္တိရှိတယ်ဆိုတဲ့ရဲရင်တဲ့ဂုံမရှိတဲ့အတွက်ကြောင့်ရက်တဲ့ရွာထဲမှာတခါလေသူနေနိုင်တဲ့စွမ်းရည်ရှိသလားမရှိဘူး ရတဲ့ရော်ထဲမှာနေရတယ်မြူတယ်ပြားထဲမှာဒါနေရတဲ့တတ္တိမရှိဘူးတခါတည်းပုံချိုးခွေချိုးနဲ့တို့ပဲနေရတာဒါပေမဲ့နောက်ဆုံးမှာပေါ့လေခုနကျွတ်တန်းဝင်ကျင်တဲ့အချိန်တန်းလာပြီကျွတ်တန်းဝင်ရမယ့်အချိန်ရောက်လာတဲ့အခါကျတော့ဒါတူတူပြောပေါ့တူတခါကြီးဒီဝိတ္တုဇာကြောင့်သိပြီးသားဆိုတော့ဘုရားရှင်လည်းစုံတယ်ဘုရားရှင်ကဒေသနာတော်တွေကိုဒါဟောကြားလိုက်တဲ့အခါမှာခုနကျွတ်တန်းဝင်ပြီးဆိုချတယ်ကျွတ်တန်းဝင်တဲ့အခါကျတော့သာသနာ့ဘောင်ဝင်မယ်အေးဘိက္ခုဖြစ်တယ်ရဟန်းဖြစ်လာတယ်ရဟန်းဖြစ်လာတဲ့အခါကျတော့တခါတည်း အကျိုးဆက်ဆိုတာတော့ရှိရဲ့နော်ဒီအကျိုးဆက်ကိုလည်းမိမိကခံနိုင်တဲ့စွမ်းရည်တော့ရှိရတယ်အဲ့တော့ခုနရဟန်းဖြစ်လာပြီရဟန်းဖြစ်လာတဲ့အခါကျတော့ဦးဇင်းတို့ရဟန်းနေတဲ့သဘောကတော့ဘာဖြစ်တော့ဒါတပိတ်တစ်လုံးနဲ့အဲမိမိကခြေစလုံးကိုဒါအရင်တီးပြီးတော့ဒါစွန့်ခံဝေကျင်တာဘောကိုယက်တီးအားအဲ့ကိုဘောကိုယက်တီးတော့ကိုယ်စလုံးမြင်းကောင်းခြေနှချောင်းကိုအားကိုပြီးတပိတ်တစ်လုံးနဲ့ရွာတဲ့ရွာတဲ့ကိုစွန့်ခံကြွရ ဇွန်ငံကြွတော့ဒါတတ္တိတော့ရှိလာဘာဖြစ်လို့တတ္တိရရှိကရတဲ့ရွာထဲမှာ तू မနေရဘူးမသွားရဘူးအခုရတဲ့ရွာထဲကိုသွားတယ်ရတဲ့ရွာထဲသွားတယ်အိမ်ပေါက်စီသွားတယ်ဇွန်ခံဇွန်ခံတဲ့အခါကျဒါပေမဲ့အကျိုးဆက်ကလေးဆိုတာတော့ရှိသေးတယ်အကျိုးဆက်ရှိတော့တခါတည်းခါတည်းရတဲ့ရွာတွေကပုံကိုယ်တွေကသူ့ကိုဝိုင်းပြီးတော့ခဲနဲ့ပြစ်လေးနဲ့ပြစ်အာဒလူကြီးလောက်ကြလောက်ကြပေမဲ့သူ့ဘက်ကဒါကိုတီးခံပြီးတော့သူ ဒီတန်ကိုသိခံပြီးတော့ဆက်ပြီးတော့ကြောက်လာတယ်နောက်ဆုံးမှာတော့ဒါဗျာကျင်ကတို့တကကြီးတကမကြီးတွေတည်တဲ့ဒါဒါအင်္ဂုလိမာလာသုံးဆိုပြီးအမျိုးသမီးများသဘောရအလွယ်ကူအောင်ဒါတစ္ဆာပြုတဲ့ဒါတုတ်တန်တစ်ခုကိုသင်ကြားပေးအင်္ဂုလိမာလာဆိုတဲ့မထေကြီးကဒုက္ခရာဒုတုတ်တန်လေးကိုဒါအမြဲတမ်းရုပ်ဖတ်ပေးခြင်းအပြင်နောက်ဆုံးတော့လူတွေကိုပြန်ပြီးတော့သူကြည်သူပြုတာ လူတွေကိုကျေးဇူးပြုတဲ့အခါလူတွေကလည်းသူ့ကိုတပြေးပြေးနဲ့ဗာပြစ်လာတော့ဆိုတော့လက်ခံလာတယ်လူအတိုင်းဝိုင်းကလက်ခံလာတယ်လူအတိုင်းဝိုင်းကလက်ခံလာနိုင်တဲ့အတွက်ကြောင့်တပြေးပြေးနဲ့သူဒီမြို့တဲ့ရွာတဲ့ရက်တဲ့ရက်တဲ့မြို့တဲ့ရွာတဲ့လူသူပြိသက်အလင်မှာရဲရင်ပြီးတော့ပွဲလင်တင်လာတဲ့ပုံကိုတယောက်ဖြစ်လာဒါတတ္တိပြန်ပြီးတော့ရှိလာဒါဒီဘဝမှာတကကြီးတကမကြီးသင်္ကန်းစာတခုလူဆိုတာတော့မှားတတ်တာဒါပေမဲ့အချိန်မရွေးပြင်းရင် မှားတဲ့အပြစ်ဒဏ်တော့မိမိတို့ကထိုက်တဲ့နဲ့ခံရမှာသို့တော်လည်းပဲဒါဦးဇင်းတို့ယနေ့ဒီသာသနာသမိုင်းမှာ အင်ကုလိမာလာဆိုတာတို့တကကြီးဒီမိုင်းကြီးမသိတဲ့လူခက်ရှားကြပြီဒါသမိုင်းတစ်ခုရေးထိုးနိုင်ခဲ့တာဒုတိယဒီအင်ကုလိမာလာဆိုတဲ့မထေမြတ်ကြီးဘုရားမရောက်ခင်မှာတော့ဒါအစွမ်းကုန်မိုက်ခဲ့တာပဲဒါပေမဲ့ခုနပြောတဲ့တသမတိဟဘိကဝေဘိကရံတကံစိတ်တံပစ္စဝကိတပ္ပံ ဒီဃာရတာမိတံစိတ်တံတံကိဋိတံရာဂိနဒောတိနမောဟိနာတိစေတတံကိလေသာဘိကဝေတတ္တတံကိလေသာနိစေတဩဒါနာတတ္တဝိသုဇံတိဘေကဝေจิตာယံတို့တတ္တမထိုးကြောင့်သာလျင်တကံစိတ်တံမိမိတို့၏စိတ်ကိုအဘိကနံအမြဲမပြတ်ပစ္စဝကိတပ္ပံဆင်းခြင်းသည်ဆင်ခြင်းထိုက်ပါပေ၏ ဣဒံစိတ်တံဤငါတို့ဤစိတ်ဒီရာဂေနာရာဂကြောင့်ဒေါတိတံဒေါသကြောင့်မောဟိနာမောဟကြောင့်ဒီကတတံနှိညေတန္တရာရှည်လျားစွာသောကာလပတ်လုံးတန်ကိလေသာညင်ွမ်း၍နေကြရလေကုန်၏ဒါသူစင်ကျင်တာအဲ့လိုသူစိတ်တက်ကလေးကိုသူစင်ကျင်ပြီးတော့တခါလေညင်ွမ်းနေတဲ့စိတ်တက်တွေကိုဖြူစင်အောင်သူဟာကြည်ညင်ပြုကိုအထုတ်နိုင်ခဲ့ညင်ွမ်းနေတဲ့စိတ်တွေကိုဖြူစင်အောင် ကြည်ညင်ပြုကိုအထုတ်နိုင်တဲ့အတွက်ကြောင့်အမိုက်သက်သိမ့်ပြီးတော့ ဒါရဲရင့်တဲ့တတ္တိတွေသူ့တဏ္ဍာမှာ ပြန်ပြီးတော့ဖြစ်မလာဘူးလားဖြစ်လာပါတယ်ခင်ဗျာဒါကြောင့်မလို့ဦးဇင်းတို့အားလုံးကိုစီကိုစီကိုဘဝကိုကိုရဲရဲတင်းတင်းနဲ့တတ္တိရှိတဲ့အခြေအနေတရက်အနေနဲ့ဘဝကို ရှင်သန်ခြင်းနဲ့ဆိုရင်တော့မိမိတို့ကိုယ်ကဲစိတ်နေစိတ်ထားကိုကိုကိုအမြဲတမ်းပြန်ပြန်ပြီးတော့အဘိက္ခဏံပိဇာဝဂ္ဂိတပ္ပံအဘိက္ခဏံအမြဲမပြတ် ပစ္စဝကိတပ်ပံစင်ချင်းတင်စင်ချင်းတိုက်ပါပြီလို့ဘုရားရှင်ဟောကြားတဲ့အတိုင်းဦးဇင်းတို့အားလုံးဒီဒါတန်တရာခီးသွားတွေဖြစ်တဲ့အတွက်ကြောင့်ဒါဘဝမှာအမြဲတမ်းတော့တန်တရာမှာစင်းလုံးချောတော့ဖြစ်နေပါမလားစင်းလုံးချောမဖြစ်နိုင်ပါဘူးဘုရားတန်တရာမှာစင်းလုံးချောတော့မဖြစ်နိုင်ဘူးဒါပေမဲ့စင်းလုံးချောမဖြစ်နိုင်ပေမဲ့မိမိတို့ကိုမိမိတို့အမြဲတမ်းပြန်ပြီးတော့စင်ချင်းနေရင် မိမိတို့ရဲ့စိတ်ဓာတ်တွေရဲ့ညင်နွမ်းမှုတွေကိုမိမိတို့ကတကယ်အရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းမြင်ရင်ဒကာကြီးတွေဒကာမကြီးတွေပြင်ဆင်ခွင့်သားမလားဘူးလားပြင်ဆင်ခွင့်ရနိုင်ပါလေခင်ဗျာပြင်ဆင်ခွင့်ရလာနိုင်တယ်အဲ့လိုမှမဟုတ်လို့ရှိရင်တော့တို့ဒကာကြီးတွေဒကာမကြီးတွေကိုယ်စိတ်ကိုကိုပြန်ပြီးတော့မစင်ကျင်နိုင်သေးသေးတော့မိမိရဲ့စိတ်ကအခြေအနေမှန်ကိုမိမိတို့မသိရင်ပြန်ပြီးတော့စင်ကျင်နိုင်မှာမလားပြန်ပြီးမစင်ကျင်နိုင်သေးပါဘူးခင်ဗျာ မိမိတို့ရဲ့စိတ်ကိုမိမိတို့အမှန်တိုင်းဆင်ခြင်ပြီးတော့မသိပြန်ရင်လည်းမိမိတို့ရဲ့စိတ်နေစိတ်ထားတွေကိုမိမိတို့ကပြန်ပြီးတော့ပြင်ဖို့ဆိုတာမဖြစ်နိုင်ဘူးမလွယ်ကူဘူးတဲ့ဒါကြောင့်မလို့ဒါလေးတွေကိုတို့ယနေ့တရားနာပရိသတ်တွေအားလုံးကိုစီကိုစီသဘောကျနားလည်ဖို့လိုတယ်ကောင်းပြီအဲ့တော့ဒီနေရာမှာဦးဇင်းတို့ပြောခဲ့တာဗာပြောတာတော့ဆိုတော့သူတော်ကောင်းတွေနဲ့သူယုံမာတွေကွာခြားချက်ပေါ့အဲ့တော့မိမိတို့ကဘဝကိုဘယ်လိုပုံစံနဲ့ဒါရက်တည်ခြင်းလဲအခုဒီမှာ နာဟုတတနာမရိယာနံတဏိဝသောတရာတုကောအာဒတနိနာဘာလနံနိစ္စမေဝသုခိတိယအရိယာနံသူတော်ကောင်းတို့ကိုဝါကိလေသာကင်းကွာရိယာသူတော်ကောင်းတို့ကိုဝါကိလေသာညစ်ကြေးကင်းစင်ဝေဖို့ကြိုးစားအထုတ်ရနေကြကုန်သောသူတို့ကိုဓာတနံမြင်ရတွေ့ရအခြင်းကြောင့်ဓာတနံမြင်ရတွေ့ရအခြင်းဒီတာဟုကောင်းမြတ်လှပါပေ၏ ဓာဏိဝါသောဒုကဲ့သို့သောသူတော်ကောင်းတို့နှင့်ပေါင်းပေါင်းမိဝဲစည်းကပ်၍နေရခြင်းသည်တရားအခခတ်တဲ့သူခေါ်ချမ်းသာလာပါပေ၏ဘာလာနံသူမိုက်တို့ကိုဝါကိရိတာမိုင်းကပ်၍မိုင်းယိုင်းကိရိတာမိုင်းကကမိုင်းယိုင်း၍နေကြကုန်သော သူတို့အားအာရတနိနမမြင်ရမတွေ့ရခြင်းကြောင့် နေသာမေဝအမြဲပင်လျင်ဒုက္ခိချမ်းသာခြင်းသည်တိယစနစ်မသွေဖြစ်ပါ၏ဣတိတို့ဘဂဝါဘုံတော်ကြောက်ပါသခင်ဘုရားရှင်သည်ဒေတေတိကရုဏာရှိတာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဖျား အဲ့ပြီးတဲ့အခါကျတော့ဦးဇင်းတို့ဘုရားရှင်ကဆက်ပြီးတော့ဒါဆက်ပြီးတော့ဟောတယ်ဘာဟုတ်တုံးဆိုတော့ဘာလာဘာလသင်္ကတဇာရိဟိဒီကမတ္တာသောစတိဒုက္ခဘာလေဟိတံဝါသောအမိတေနေဝတပ္ပရာဒီရောဇာဒုက္ခတံဝါသောညာတိနံဝသမာဂမောတဲ့ဒါဘုရားရှင်ကထပ်ပြီးတော့ဒီဂါရာလေးတွေနဲ့ပတ်သက်လို့ထပ်ပြီးတော့ဟောတာပေါ့အဲ့တော့ဘာပြောတာတော့ဆိုတဲ့အခါကျတော့ ဟိဒုဇကမန္လာပါပိဘာလာသင်္ကတဇာတိမလိမ္မာသူသူမိုက်တို့နှင့်ဒုတကဝလက်လက်၍သွားလာသည်ရှိသောဒီကရှင်မြင့်စွာသောကာလပတ်လုံးဒီကမတ္တနာရှင်မြင့်စွာသော ကာလပတ်လုံးသောစရီသို့ရင်၍နေရလေ၏အာမိတ်တေနလက်နဲ့ရှိသောယန္တုဟောအမိတ်ဒေနလက်နဲ့ရှိသောယန္တုမွေစိုးစားသောယန္တုတို့နှင့်တန်ဝန်းသော သူတကောနေရာချင်းသည်သဗ္ဗရာခဂတိဒုက္ခ ဒုက္ခဤဝဆင်းရဲတကဲ့သို့ဧဝံဤအတုဧဝံဤအတုပါလေဟိကိလေသာမိုင်းကပ်၍မယိုင်းကနေကြကုန်သော သူတို့နှင့်သံဝါသောအတုတကဝနေရာချင်းဒီတပ္ပရာကာကတိန်ဒုက္ခဆင်းရဲလှပေ၏ညဟာဒီနံမိဘဇာသောဆွေမျိုးတို့နှင့်သမာကမောအတုတကဝပေါင်းပေါ်ရခြင်းသည်သူအတုတကဝနေရာချင်းသည် ဒုက္ခတံဝါသောချမ်းသာသောပေါင်းဖော်ရခြင်းကဲ့သို့ဒီတော်ဝအပညာရှိသောသူတို့တိတ္တလည်းဒုက္ခတံဝါသောချမ်းသာစွာပေါင်းဖော်ရခြင်းဒီဟောဒီအစဉ်စဉ်မဲ့သွေဖြစ်ပါ၏ဟောဒီကာရလေးကဘာပြောတာတော့လို့ဆိုတဲ့အခါကျတော့ဘုရားတို့ဒီလူမိုက်တွေနဲ့အတူတကွနေရပြီလူမိုက်တွေနဲ့ပေါင်းဖော်နေရပြီဆိုရင်တော့ဗါတယ်တော့ဒီကမတနံနဲ့ရှည်လျားစွာသော ကာလဘလုံတောဆက်တီစိုးရင်ပြီးတော့နေရတယ်တဲ့ဒါပထမတစ်ပိုင်း တော့ဒကာကြီးတွေဒကာမကြီးတွေဒါကြောင့်မလို့ဦးဇင်းတို့မိမိတို့ရဲ့ရွေးချယ်မှုတည်တဲ့အရေးမကြီးဘူးလားအရေးကြီးပါတယ်ဗျာအကယ်မိမိတို့ကတခါတဲ့လူမိုက်တွေနဲ့သွားပြီးတော့ပေါင်းဖော်ပြီးတော့နေမိပြီလူမိုက်တွေနဲ့အပေါင်းဖော်လုပ်ပြီးတော့နေမိပြီဆိုရင်မိမိတို့ဒီလည်းပဲဘာဖြစ်မတော့စိုးရင်ပြီးတော့နေရမှာပဲစိုးရင်တော့ကတွေနဲ့နေရမှာပဲတဲ့ဒါမိမိတို့တကြောင်မလို့ကိုကိုကိုကိုရွေးချယ်ဖို့မှန်ဖို့တော့မလိုဘူးလား မှန်ဖို့လိုပါတယ်ဖေဟာမှန်ဖို့လိုတယ်ဘာပြောတာတော့ဆိုတော့ဒုက္ခမောလေဟိဒုက္ခဘာလေဟိတံဝတောအမိတ်တေနေဝတပ္ပဒါတဲ့ဒါကြတဲ့လူအမိတ်တေနေဝအမိတ်တလို့ခေါ်တယ်ခုနလက်နဲ့တွေကင်ထားတဲ့သူတွေအာမွေအစရှိတဲ့အဲ့လိုမျိုးအန္တရာယ်ပြုတ်တတ်တဲ့ပုံကိုယ်တွေနဲ့အကယ်၍များပေါင်းဖော်နေရမယ်ဆိုရင်တဲ့အခါခါသိမ့်ဘာဖြစ်တယ်လို့ဆိုတော့ဒုက္ခဆင်းရဲနေရတယ်ဆိုရင်ပြီးတော့နေရတယ် ဒကာကြီးဒကာမကြီးရန်သူတွေနဲ့သွားပြီးတော့ပေါင်းဖော်နေရင်ဒကာကြီးဒကာမကြီးစိတ်ထဲမှာလုံခြုံမှုရှိပါမလားလုံခြုံမှုမရှိပါဘူးဗျာလုံခြုံမှုမရှိကိုယ့်ရဲ့ဆွေမျိုးသားချင်းပဲဖြစ်ခြင်းဖြစ်ပါစေသူတို့ဒီခုနလက်နဲ့ဆွဲခိုင်းပြီးတော့မိုင်ရိုင်းနေတယ်မွေစိုးကဲ့သို့အစိတ်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်နေအဲ့ဒီပုဂ္ဂိုလ်တွေနဲ့နေနေရရင်ဒကာကြီးဒကာမကြီးစိတ်အေးနိုင်ပါမလားစိတ်မအေးနိုင်ပါဘူးဗျာစိတ်မအေးနိုင်ဘူးနောက်တစ်ခုဘာဖြစ်တော့ဒါပေမဲ့သူ့ရဲ့စန့်ကျင်ဘက်ပဲ သူရဲ့ဆန့်ကျင်ဘက်ပဲခုနပြောတဲ့ဒီရောစဒီရောပညာရှိသောပုဂ္ဂိုလ်တို့နှင့်တန်ဝါသော ပေါင်းဖော်၍နေရခြင်းသည်ဟောပညာရှိတဲ့ပုဂ္ဂိုလ်တွေမှန်ကန်တဲ့ကိုခြင်းတရားတွေရှိတယ်။အာပညာအမျိုးမြင်ရှိတယ်။အဲ့လိုပုဂ္ဂိုလ်တွေနဲ့ပေါင်းဖော်နေရပြီဆိုရင်တော့ဘာဖြစ်တယ်တော့ညာဒိနံဝသမာကမောဟောတခါတည်းတကယ့်ကိုအရင်အချာမိတ်ဆွေအာဆွေမျိုးသားချင်းတွေနဲ့ပေါင်းဖော်နေရတယ်လို့ပဲတဲ့မိမိတို့ရဲ့ဘဝဟာလုံခြုံနေတဲ့မိမိတို့ရဲ့ဘဝဟာ လုံခြုံပါတယ်ဘုရားလုံခြုံတယ်ဦးဇင်းတော်မှာစာလေးတစ်ခုပေါ့အဲဒီရက်မှာဖတ်လိုက်ရဘာဖတ်လိုက်ရတော့ဆိုတော့တကားလေခုနလိုပေါ့အန်ရရောက်လို့ကပြေးကြလွှားကြတဲ့ပုံကိုယ်ကြီးနိစ္စရာဒါနိစ္စရာအိမ်တွေကိုဝင်ပြီးတော့ဒါခိုလုံညခိုလုံညတဲ့အခါမှာအဲ့ပုံကိုယ်ကြီးဒီမိမိတို့နဲ့စားချင်းတော်တာဆွေမျိုးနိစ္စတော်တဲ့ပုံကိုယ်တွေမဟုတ်ဘူးဒါပေမဲ့အဲ့ညီအလေးမှာဝင်ပြီးတော့ခိုလုံလိုက်ရတာကိုကအဲ့ပုံကိုယ်ကြီးမှာ လုံခြုံမသွားဘူးလားလုံခြုံသွားပါတယ်ဗျာလုံခြုံသွားတယ်ဒါဒီပါလဲလို့မေးတဲ့အခါကျတော့ဒါပညာရှိတဲ့ပုဂ္ဂိုလ်တွေကိုကျင့်တရားမှန်ကန်တဲ့ပုဂ္ဂိုလ်တွေကောင်းမြတ်တဲ့ပုဂ္ဂိုလ်တွေရဲ့အရေးအာဝါဒထိုပုဂ္ဂိုလ်တွေနဲ့ဝင်ပြီးတော့စုံလိုက်ရတဲ့အခါထိုပုဂ္ဂိုလ်တွေအရေးအာဝါဒကိုခိုလိုက်ရတဲ့အခါမှာလုံခြုံသွားတယ်အေးချမ်းသွားတဲ့သဘောရှိအကယ်၍မိမိတို့ကမိတ်ဆွေမိမိတို့ရဲ့ဆွေမျိုးသားချင်းပဲဖြစ်ခြင်းဖြစ်ပါစေထိုကဲ့သို့ စိတ်နေစိတ်ထားမပြူစင်တဲ့ပုံကိုယ်တွေတည်းမြန်စုံမိတော့ဒကာကြီးတွေဒကာမကြီးခုနပြောသလိုပဲဒီကမတ်တာပဲရှင်လျားသောသောကာကလဘလို့စိုးရင်ပြီးတော့နေရမှာကြောင်းကြပြီးတော့နေရမှာစိတ်အေးနဲ့နေနိုင်ပါမလားစိတ်အေးအေးနဲ့မနေနိုင်ပါဘူးခင်ဗျာစိတ်အေးနဲ့မနေနိုင်ဘူးဒါကြောင့်မလို့ဦးဇင်းတို့ဒါပြန်ပြီးတော့ဒီကာလာလေးတွေကိုအဆုံးသတ်ပြန်ပြီးတော့ချုပ်ကြည့်ကြမလို့ဦးဇင်းတို့နံပါတ်1ပေါ့ဒီမိသူဟာကောင်းတယ်မိသူဟာမကောင်းဘူးဆိုတာတော့ကိုယ့်ဘက်ကနားလည်ထားဖို့မလိုဘူးလား နားလည်ထားဖို့လိုပါတယ်ခင်ဗျာကောင်းဆုံးနှစ်တန်ကုန်မှာမိမိကခွဲခြားပြီးတော့နားလည်မထားရင်ဒါမိမိရွေးချယ်မှုမနိုင်တယ်ရွေးချယ်မှုမိုင်းလို့ခုနပြောတဲ့လူမိုက်တွေနဲ့မြန်သွားပြီးတော့ပေါင်းဖော်နေမိပြီလူမိုက်တွေကိုတခါတည်းမိမိတို့ကဒါချင်းကပ်စီးကပ်ပြီးတော့နေမိပြီဆိုရင်မိမိတို့ရဲ့ဘဝဒီနှစ်ညတန်တရာရှည်လျားစွာသောကာလပတ်လုံးအမြဲတမ်းစိုးရင်ပြီးတော့ စိုးရင်ကြောင်းကြပြီးတော့နေရမှာပဲဒါကြောင့်မလို့မိမိတို့ဒီကောင်းဆုံးနတန်ကိုဖွဲ့ကြတည်ပြီးမိမိတို့ကရွေးချယ်ဖို့မှတ်ဖို့လိုတယ်အပေါင်းအဖော်အတွက်မိမိတို့ကိုယ်တိုင်ကလည်းမိမိတို့ကိုကိုကိုကဒါမိကောင်းဆွေကောင်းအဖြစ်ယက်တည်နိုင်အောင်ကြိုးစားရမှာဖြစ်တယ်မိမိတို့ကိုယ်တိုင်ကလည်းမိကောင်းဆွေကောင်းဖြစ်အောင်ကိုကိုတိုင်ကိုက လောဘဒေါသမောဟဆိုတဲ့ကိလေသာတွေနဲ့အောင်ကြိုးစားခြင်းဖြင့်မိမိကလည်းမိတ်ဆွေကောင်းပြီးတော့ ဟောမိမိနဲ့ပေါင်းဖော်တဲ့ပုဂ္ဂိုလ်တွေတည်တဲ့ထိုကဲ့သို့သောမိတ်ဆွေကောင်းဖြစ်အောင်မိမိတို့ကရွေးချယ်နိုင်မယ်ဆိုခဲ့ရင်တော့ထိုသူတော်ကောင်းတွေနဲ့မိမိကိုယ်တိုင်ကလည်းသူတော်ကောင်းဖြစ်မယ်သူတော်ကောင်းတွေကိုလည်းပေါင်းဖော်မိမယ်ဆိုရင်အဲ့ပုဂ္ဂိုလ်တွေကဘာဖြစ်တယ်တုန်းဆိုတော့ခုနဆွေမျိုးမိတ်တင်ကတွေနဲ့အတူတကွနေရတယ်လို့ပဲတဲ့အင်မတန်မှအေဂျင့်နေဘဝကဒီဘဝမှာလည်းအေဂျင့်ပဲအနာဂတ်ဘဝတွေမှာလည်းပဲဒီကံတွေကရင့်ကျက်လို့အကျိုးပေးရင် ထိုကဲ့သို့သူကောကောင်းတွေနဲ့ပဲပေါင်းဖော်မိဝဲပြီးနေရတဲ့အတွက်ကြောင့်ဘဝကလုံခြုံတဲ့စိတ်ချရတဲ့အေးချမ်းမှုတွေကိုဒါခံစားရမှာဖြစ်တယ်။ဒါကြောင့်မို့လို့ဦးဇင်းတို့မိမိတို့တန်တန်မှာမိမိတို့ကိုယ်တိုင်ကမိတ်ဆွေကောင်းဖြစ်ဖို့မိမိတို့ပေါင်းဖော်မိခဲ့တဲ့ပုံကိုယ်တွေကလည်းမိတ်ဆွေကောင်းဖြစ်ဖို့အရေးကြီးနံပါတ်1ကိုယ်တန်တန်မှာဒီကိရိတာတရားတွေနှဲပါသွားဖို့လိုတယ်။ဘာနှဲဖို့လိုတော့မိမိရဲ့တန်တန်မှာကိရိတာတွေနှဲဖို့လိုပါတယ်ဗျာ။ မိမိတဏ္ဍာမှာကိလေသာတွေနည်းပါမှမိမိကအမှန်ကို မြင်လာမယ်။အော်အမှန်ကိုမြင်လာပါမှကောင်းဆုံးနှစ်တန်ကိုခွဲခြားပြီးတော့သိလာမယ်။ကောင်းဆုံးနှစ်တန်ကိုခွဲခြားပြီးသိမိမိကိုယ်တိုင်ကလည်းသူတော်ကောင်းအစဉ်ကိုကူးမြောက်သွားမှာဖြစ်တယ်လို့မိမိပေါင်းပေါင်းမိဝဲတဲ့ပုံကိုတည်တည်တဲ့သူတော်ကောင်းတွေကိုပဲမိကရွေးချယ်တတ်လာမှာဖြစ်တယ်။ဒါသည်ဒကာကြီးတွေဒကာမကြီးဦးဇင်းတို့တန်တရာခရီးသွားဖြစ်တဲ့တို့ဒကာကြီးတွေဒကာမကြီးတွေအားလုံးအတွက်အရေးမကြီးဘူးလား။အရေးကြီးပါတယ်ဗျာ။ အရေးကြီးတယ်ဒီလိုသူတော်ကောင်းအစဉ်ကိုမိမိတို့ကိုယ်နိုင်တဲ့တလန့်နိုင်အောင်သူတော်ကောင်းတွေကိုရွေးချယ်ပြီးတော့ပေါင်းဖော်နိုင်ပါမှမိမိတို့ဒီဒီတန်တနာကိုဆင်းရဲဒုက္ခကလည်းမိမိတို့လွတ်မြောက်ကြမှာဖြစ်တယ်အဲ့တော့ဦးဇင်းတို့အခုဒါကြောင့်မလို့လေဒီဝိပဿနာအလုပ်ပေးတရားကိုဦးဇင်းတို့တို့တကကြီးတကမကြီးလည်းကြိုးစားပြီးတော့စီရင်ကကျင်းပနေကြတယ်ဦးဇင်းတို့ကလည်းကြိုးစားပြီးတော့ဒါတုံသင်ပြတာအစိုးဆုံးမှပြီးနေတယ်ဆိုတာဘာပြောတာတော့ဆိုတော့မိမိတို့တန်တန်မှာအဲ့ကိရိတာမှိုင်းနေ မထူရောဖို့အတွက် ဘာမိုင်းနေမထူပြောဖို့ကိလေသာမိုင်းနေမထူပြောဖို့ပါဗျာကိလေသာမိုင်းနေသိပြီးတော့ထူလာရင်မိမိတို့ဒီအမှန်ကိုသိနိုင်မှာမြင်နိုင်မှာမဟုတ်တော့ဘူးဒါကြောင့်ကိလေသာမိုင်းနေမထူပြောဖို့အတွက်မိမိတို့ကဒီဝိပဿနာအလုပ်တွေကိုလုပ်ကြရအောင်ဝိပဿနာအလုပ်တွေကိုလုပ်တဲ့အခါကျခုနတမတာပိုင်းအနေနဲ့ဦးဇင်းတို့တမတာကမ္မထန်တွေကိုဒါကိုစီကိုစီကြည်ညာကြိုးကိုအထုတ်လိုက်လို့ချင်းစိတ်ဓာတ်မှာနိဝရဏအညစ်အကြေးတွေကွာသွားပြီနိဝရဏအညစ်အကြေးတွေကွာလို့စိတ်ဓာတ်ကအစင်ကြတဲ့အခါမှာ အာယုံနာဓမ္မတွေကိုတဆင့်တက်ပြီးသိနိုင်တယ်ယုံနာဓမ္မတွေကိုတဆင့်တက်ပြီးသိလို့လို့ယုံနာဓမ္မတွေကတဘာဝမှန်ကိုမိမိတို့ကသိလို့လက္ခဏာရေးသုံးတန်တင်ပြီးရှုပွားသုံးတန်နိုင်တော့ခုနကိလေသာပေါ့နိဝရဏတွေကွာတဲ့စင်ကြဲတဲ့စိတ်နဲ့ယုံနာဓမ္မတွေကိုမမှန်ကန်ကန်သိမယ်ပရမတ္ထဉာဏ်မြင်ဆိုင်အောင်ပရမတ္ထဉာဏ်မြင်ဆိုင်အောင်သိရင်ထိုပရမတ္ထတရားတွေကတဘာဝကိုလက္ခဏာရေးသုံးတန်တင်ပြီးတော့ရှုပွားသုံးတန်နိုင်ခဲ့ရင်မိမိတို့ဒီတနေ့မှာ ကိလေသာတရားတွေကိလေသာအငြိကြီးတွေကိုပယ်ရှားပြီးတော့ကိလေသာကင်းကွာတဲ့အရိယာသူတော်ကောင်းจิตကိုရောက်နိုင်တယ်။ဒါကြောင့်မလို့ဦးဇင်းတို့ယနေ့ဒီဝိပဿနာအလုပ်ပေးတရားအနေနဲ့ဒီဝိပဿနာကိုဥနိုင်ရေးအတွက်ဝိပဿနာရဲ့အရှုခံဖြစ်တယ်ဒါပရမတ္တဓာတ်တွေတဲကဥစွာပထမရုပ်တရားတွေကိုပရမတ္ထဉာဏ်အမြင်စိုက်တဲ့အထိသိဖို့မြင်ဖို့မလိုဘူးလားသိဖို့မြင်ဖို့လိုပါတယ်ခင်ဗျာ ကောင်းပြီအဲ့ယုတ်တရားတွေကိုပရမတ္ထစိုက်သည့်တိုင်အောင်သိနိုင်ရေးမြင်နိုင်ရေးအတွက်ကတော့ဦးဇင်းတို့ဘာဖြစ်တယ်တော့ဒါယုတ်ကမထံကိုပွားများအားထုတ်ရမယ်ဘယ်ကမထံကိုပွားများအားထုတ်ရမယ်ယုတ်ကမထံကိုအားထုတ်ရပါမယ်ဗျာတော့ယုတ်ကမထံကိုအားထုတ်တဲ့အခါမှာဘုရားရှင်ဒီယုတ်ကမထံကိုဘယ်နှစ်နည်းလောက်ဟောတယ်လဲဆိုတဲ့အခါကျတော့ဒုဝိန္ဒိညိကမ္မဒါနံရူပကမ္မဒါနံအရူပကမ္မဒါနံ ရူပကမတာနံကထင်းတော်သင်္ကေပမနတိကာရဝတိနဝဝိဒါရမနတိကာရဝတိနဝသတုဓာတုဝောဒါနံကထေတိအေးသမထပိုင်းမှာကမ္မထ40ရှိပေမဲ့ဝိပဿနာပိုင်းကိုရောက်လာတဲ့အခါမှာအယုတ်ကမ္မထနံကမ္မထဆိုပြီးတော့ကမ္မထ2မျိုးပဲရှိတယ်တဲ့အဲ့ဒီကမ္မထ2မျိုးပဲရှိတဲ့အထက်မှာယုတ်ကမ္မထကိုဘုရားရှင်ကဟောပြီဆိုလို့ရှိရင် ယုတ်ကမထံအကျဉ်းဤဓကမထံအကျဉ်းဤဓကမထံအကျဉ်းဤဆိုပြီးတော့စတုဓာတုဝါဟောထံလို့ခေါ်တယ်ဒီဓကမထံအကျဉ်းဤနဲ့အကျဉ်းဤနှစ်နည်းပဲဟောတယ်တဲ့ဘယ်နှစ်နည်းဟောတော့ဓကမထံအကျဉ်းဤနဲ့အကျဉ်းဤနှစ်မျိုးပဲဟောပါတယ်ခင်ဗျာအဲ့ဓကမထံအကျဉ်းဤနဲ့အကျဉ်းဤနှစ်နည်းပေါ့အဲ့နှစ်နည်းကိုမိမိတို့ကတနည်းနည်းနဲ့တော့မိမိတို့ကအကျိုးစားအထောက်ရမှာဖြစ်တယ်ယုတ်တရားကိုသိနိုင်ရေးမြင်နိုင်ရေးအတွေ့ အဲ့တော့ဦးဇင်းတို့ဟောလာတော့ဒီနေရာမှာယုတ်ကမထံဓကမထံအချင်းကြီးပေါ့ဓကမထံအချင်းကြီးကိုဟောလာတာပြီးခဲ့တဲ့အပတ်ကတော့ဦးဇင်းတို့ဒါဓကမထံအချင်းကြီးဖြစ်တဲ့တတိလေးပါးရဲ့သဘောတရား12မျိုးကိုဦးဇင်းတို့ဒါဟိုဟောခဲ့ပြောခဲ့ပြီးပြီပေါ့အဲ့တော့ဒီနေရာမှာဦးဇင်းတို့ဘုဒ္ဓတအနေနဲ့ဓကမထံအချင်းကြီးဆိုတာလေးကိုနည်းနည်းလေးပြောပြီးတဲ့အခါပြန်ပြီးတော့ရုပ်ပရမတ်စိုက်တဲ့အထိဒါသွားအောင်သွားတဲ့တိုင်အောင်ဦးဇင်းတို့ပြန်ပြီးတော့ဒါတရားလေးကိုသိမ့်ကြရအောင်အဲ့တော့ဓကမထံအချင်းကြီးအနေနဲ့ကတော့စောစောကပြောတဲ့ ဓာတ်ကြီး၄ပါးရှိတယ်အဲ့ဒီဓာတ်ကြီး၄ပါးကိုဦးဇင်းတို့တကုတကုမှာပေါ့သူဆိုင်ရန်သဘာဝလက္ခဏာတွေရှိတယ်ဥပမာဆိုကြပါစို့ပထဝီဓာတ်မှာခုနမာကျန်လေးပြောချောပေါ်ဆိုတဲ့ဒါလက္ခဏာ6ပါးအာဘောဓာတ်မှာယိုစီပွဲစီဒေသောဓာတ်မှာပူအေးဝါယောဓာတ်မှာထောက်တွန်းဆိုတဲ့ဒီသဘောတရား12မျိုးပေါ့ဓာတ်ကြီးက၄ပါးသဘောတရား12မျိုးကိုဒါတနစ်တကြမိမိတို့ ဓာတုသောပစ္စဝကတိဟောမာတိပြဏတုတ်မှာပြောတဲ့အတိုင်းယထာတိတံယထာပဏိဟိတဓာတုသောပစ္စဝကတိထားရင်ထားတဲ့အတိုင်းမိမိရဲ့ခန္ဓာကိုယ်မှာဒီဓာတ်သဘောတရား၄မျိုးသာရှိတယ်လို့အမြဲမပြတ်ဆင်ခြင်နေရမယ်ဆိုပြီးဒါဓကမထံပေါ့အကျဉ်းဤပေါ့ဟောဓကမထံအကျဉ်းဤကိုအားထုတ်ခြင်းနဲ့ဆိုတဲ့သူတော်ကောင်းများအနေနဲ့ကတော့ဓကမထံအကျဉ်းဤကိုအားထုတ်ခြင်းဒါ32ခုထားတာတနည်းအားဖြင့်42ခုထား အဲ32ခုထာသာတနည်းအားဖြင့်42ခုထာသာကိုမိမိတို့ကဥစွာပထမတော့ဒါအလွတ်ရအောင်ကြည့်ရတယ်အလွတ်ရအောင်ကြက်ပြီးတဲ့အခါကျဘာလို့ရတော့အဲကုထာသာတွေကိုမှပထဝီကုထာသာ20အာဘောကုထာသာက12ခုအတေသောကုထာသာကတေသောကုထာသာက6ခုဝါယောကုထာသာက4ခုဒီလိုပြန်ခွဲပြီးတော့42ကုထာသာဒီလိုမျိုးခွဲကြရတယ်အဲ့လိုခွဲကြပြီးတဲ့အခါ ဒီမှာပထဝီကုဋ္ဌာသမှာ20ရှိတယ်ဆိုကြဆိုအဲ့ပထဝီကုဋ္ဌာသ20လုံးကိုခြုံငုံပြီးတော့အဲ့ပထဝီကုဋ္ဌာသနှစ်ခုလုံးမှာရှိတဲ့ဒါပထဝီတက်ကဥမာမာမှုသဘောပေါ့မာမှုသဘောကိုဒါသို့မဟုတ်မာမှုကြမ်းမှုမာကြမ်းလေးမှုသဘောသို့မဟုတ်ပြောမှုချောမှုသဘောပေါ့မှုသဘောဆိုရယ်ဒီသဘောတရားတွေကိုခြုံငုံပြီးရှိပါတယ်သို့တော့ပထဝီကုဋ္ဌာသတွေမှာပထဝီတီပထဝီတက်ပဲရှိတာလားဆိုတော့ဒီလိုတော့မဟုတ်ဘူးသူကပထဝီတက်ကလွန်ကဲနေပြီးတော့ရှိတယ် သို့တော့အခြားကြဓာတ်ကြီးတွေလည်းရှိရှိတယ်ဆိုတော့ကဦးဇင်းတို့ဒီဓာတ်ကမထံဒီဓာတ်သဘောတရားတွေကဦးဇင်းတို့အဝိနေဘောကရုပ်ထဲမှာပါတယ်ဘာထဲမှာပါလဲအဝိနေဘောကရုပ်ထဲမှာပါတယ်အဝိနေဘောကရုပ်ထဲမှာပါတဲ့အတွက်ကြောင့်သူတို့ကခွဲခြားလို့မရဘူးအာပထဝီဓာတ်လေးတစ်ခုနဲ့ခွဲထုတ်ထားလို့မရဘူးတေဇောဓာတ်ကလေးတစ်ခုနဲ့အာဘောဓာတ်ကလေးတစ်ခုနဲ့ခွဲထုတ်ထားလို့မရဘူးတေဇောဓာတ်ကလေးတစ်ခုနဲ့ခွဲထုတ်ထားလို့မရဘူးဝါယောဓာတ်ကလေးတစ်ခုနဲ့ခွဲထုတ်ထားလို့မရဘူးသူတို့ကအမြဲတမ်း ဒါခွဲခြားလို့မရအောင်အမြဲတမ်းအတူတကောကရှိနေတာဖြစ်တို့အတွက်ကြောင့်ဦးဇင်းတို့ကပထဝီကုဋ္ဌာသ20လို့ပြောလိုက်ပြီမြဲပထဝီကုဋ္ဌာသ20ဖြစ်တဲ့အတွက်ကြောင့်ပထဝီဆိုတဲ့ဒီကုဋ္ဌာသတွေပဲရှိသလားပထဝီတက်ကြီးပဲရှိသလားဆိုတော့မဟုတ်ဘူးသူတို့ကပထဝီတက်လွန်ကဲနေတယ်လို့ဒီလိုပဲပြောတာသို့တော့ကျန်တဲ့အာဘောဓာတ်ဒေသောဓာတ်ဝါယောဓာတ်တွေလည်းရှိတာခုနပြောတဲ့အာဘောဓာတ်အာဘောကုဋ္ဌာသ12မျိုးထဲမှာလေခုနဦးဇင်းတို့မြေရီစီကြီးတွေနဲ့အစေးခြင်းငယ်ပေါ့ စီကြီးတလိပ်ကြီးသွေးချွေးမျက်ရည်စီကြီးတွေနှက်အစေကျင်ငယ်ဆိုတဲ့ဒီ12မျိုးပဲဆိုကြသူဒီ12မျိုးမှာလည်းသူကအာဘောဒအာဘောကုဋ္ဌာသ12မျိုးတော်ပြောတာသို့တော့အာဘောဒလွန်ကဲနေတယ်ကုဋ္ဌာသတွေအဖြစ်တော်မင်းမျိုးကနားလည်ရမှာဖြစ်တယ်အာဘောဒတစ်ခုပဲရှိတယ်တလူမျိုးတော့မမှတ်ရဘူးပေါ့ကောင်းပြီပြောချင်တာကအဲ့တော့ကုဋ္ဌာသတိုင်းကုဋ္ဌာသတိုင်းကိုဥမာပထဝီကုဋ္ဌာသအာဘောကုဋ္ဌာသ တေသောကုဋ္ဌာသဝါယောကုဋ္ဌာသလို့အဲ့လိုအစုလိုက်အစုလိုက် ခွဲပြီးတော့အဲ့ကုဋ္ဌာသအများစုမှာရှိတဲ့ပထဝီဓာတ် အာဘောဓာတ်တေသောဓာတ်ဝါယောဓာတ်ဒီလိုလဲရှိလို့ရတယ်။အဲသို့မဟုတ်လို့ကနတစ်ခုချင်းစီတစ်ခုချင်းစီပေါ့ဆိုင်မင်မှာရှိတဲ့အာပထဝီအာဘောတေသောဝါယောအဆိုင်မင်မွေးညင်မှာရှိတဲ့ပထဝီအာဘောတေပထဝီအာပထဝီအာဘောတေသောဝါယော ခြေသက်လက်သက်မှာရှိတဲ့ပထဝီအာဘောဒေဇောဝါယောဒီလိုမျိုးလည်းပဲဒါရှုခြင်းနဲ့ရတယ်ဒါကတော့အခြေရှုနည်းပေါ့အဲ့လိုပုံစံမျိုးနဲ့ဒါလေးသက်နှုတ်တတာမှာရှိတယ်ဒီဓာတ်ကြီးလေးပါကိုရှုရဒါကတော့အခြေနည်းပေါ့သို့တော်ဦးဇင်းတို့ဒီမှာတော့ရေပုံရတင်းပေးနေကြတော့စောစောကပြီးခဲ့တဲ့အပတ်ကတင်ခဲ့တယ်လို့ပဲအခြေနည်းကိုဦးဇင်းတို့တင်ပေးလို့ရှိတယ်အခြေနည်းနဲ့ပဲရေပုံရလည်းပဲသူတော်ကောင်းအများစုကတော့ပေါင်းမြင်အောင်မြင်ပေါင်းမြောက်ကြတာလည်းများပါတယ်များတဲ့အတွက်ကြောင့်ဦးဇင်းတို့ဒီမှာအခြေနည်းကိုတော့တင်ပေးလို့ရှိတယ် အဲ့တော့အကျဉ်းဤကိုရှုကျင်တဲ့သူတော်ကောင်းအနေနဲ့တော့ဒါဒီ32ခုထာတာ42ခုထာတာတွေကိုဥစွာပထမတခါတည်းအလွတ်ရရမယ်အလွတ်ရပြီးတော့မိမိကကိုယ်တိုင်ကိုယ်ကွယ်ပြပြနဲ့တခုချင်းတခုချင်းတွေကိုရှုပွားသုံးသပ်ပြီးပြီဆိုမှထိုကုဋ္ဌာသာတိုင်းကုဋ္ဌာသာတိုင်းမှာရှိတဲ့ခြုံငုံပြီးတော့ပဲကြည်ကြည်ပထဝီကုဋ္ဌာသာအာဘောကုဋ္ဌာသာတေဇောကုဋ္ဌာသာဝါယောကုဋ္ဌာသာလို့ခြုံငုံပဲကြည်ကြည်သို့မဟုတ်တခုချင်းဒီပထဝီကုဋ္ဌာသာတွေကတခုချင်းတခုချင်းဒီမှာပြန်ပြီးတော့ တရားကြီးလေးပါးကိုရှုပွားခြင်းလေဆိုလဲဒီလိုရှုပွားလို့ရတယ်ပေါ့အဲ့တော့ဦးဇင်းတို့ဒီမှာတော့ပြီးခဲ့တဲ့အပတ်ကပြောခဲ့တဲ့အချင်းကြီးလေးနဲ့ပြန်ပြီးတော့သွားကြရအောင်အဲ့တော့ဓကမတန်အချင်းကြီးအနေနဲ့ကတော့တို့တကကြီးဒကမကြီးကပို့ပြီးတော့ဟိုမှတ်သားရတော့လွယ်ပါတယ်လွယ်တော့မလားဓာကြီးလေးပါခန္ဓာကိုယ်မှာဓာကြီးလေးပါသဘောတရား7မျိုးကိုပဲဒါရှုလိုက်ရုံပဲအဲ့လိုရှုတဲ့အပိုင်းမှာတော့ခုနဟိုးရှိတုန်းကပြောခဲ့သလိုပေါ့ဒါတဲ့အကျော်ကြအသားကြအကျော်ကြအရေးကြအသားကြအယိုးကြဆိုပြီးတော့ဒီလို မိမိရဲ့ခန္ဓာကိုယ်တဲ့ကိုဉာဏ်တိဥသောလက်သွင်းပြီးတော့ဒီသဘောတရားအစဉ်မျိုးအစဉ်အတိုင်းဒါရှုပွားနေရတယ်ဘုရားဟောဒေသနာရှင်တိုင်းပေါ့ဦးဇင်းတို့မာတိပဋ္ဌာနာတုတ်မှာဟောတို့လိုပေါ့ဣမမေဝကာယံယထာထိတံယထာပနိဟိတံဓာတုသောပစ္စဝကတိအတိမသမင်္ကာယေပထဝီဓာတုအာဘောဓာတုတေဇောဓာတုဝါယောဓာတုတိဟော တခါတည်းအဲ့ဒီအိမသမိန်ကာယေဤခန္ဓာကိုယ်ကြီး၌ပထဝီဓာတုအဘောဓာတုဒေသောဓာတုဝါယောဓာတုတိပထဝီဓာတ်သာလင်းရှိတယ်ဒေအဘောဓာတ်သာလင်းရှိတယ်ဒေသောဓာတ်သာလင်းရှိတယ်ဝါယောဓာတ်သာလင်းရှိတယ်ဆိုအဲ့ဒီမိမိရဲ့ခန္ဓာကိုယ်ကြီးတဲ့ကိုကနအသားကြအကျော်ကြအရေးကြအသားကြအယိုးကြအကျော်ကြအရေးကြကိုဉာဏ်တိဟုသောလက်သွင်းပြီးတော့ခန္ဓာကိုယ်ကြီးတစ်ခုလုံးမှာရှိတယ် ခန္ဓာကြီးခန္ဓာကိုယ်ကြီးတစ်ခုလုံးကိုတခါတည်းအဲ့ဓာတ်ကြီး၄ပါးသဘောတရား12မျိုးကိုဆင်ခြင်ပွားများအဲ့လိုဆင်ခြင်ပွားများရင်တော့တော်တော်လေးရှုပွားသုံးသပ်နိုင်ပြီဆိုလို့ရှိရင်ဘာဖြစ်လာတော့ဆိုတော့အဲ့ဒီမှာဦးဇင်းတို့ဒီခန္ဓာကိုယ်ကြီးကပျောက်ပြီးတော့အဖြူခဲအဖြူတုံးကြီးလို့သွားပြီးတော့တွေးနိုင်အဲ့လိုတွေးတဲ့အခါမှာနှစ်မျိုးရှိတယ်ပေါ့ဒါတို့တခါကြီးတွေကမကြီးဒီမှာမှတ်သားရမှာမှန်သားရမှာနှစ်မျိုးရှိတယ်တချို့ကြတော့ဒီခန္ဓာကိုယ်ကြီးကိုခုစရိုက်ပြီးအပေါ်ကနေချိုးပြီးတော့ဓာတ်သဘောတရားကိုတော့လျှောက်ရှုပါ ရှုလာလို့ရှိရင်တပြည့်ပြည့်နဲ့ဒီခန္ဓာကိုယ်ကြီးခြေလက်ကောင်းကားတွေပြောက်ပြီးတော့အဖြူတုံးကြီးသွားပြီးတော့တွေးတတ်တယ်။နည်းနည်းနဲ့ထပ်ပြီးတော့သမာဓိကအားကောင်းလာလို့ရှိရင်အဲ့အဖြူတုံးကြီးကနေပြီးတခါလေခြေတင်တောက်ပါတဲ့ရေကဲတုံးဖန်တုံးမှန်တုံးကြီးတို့ပေါ့သွားပြီးတော့တွေးတတ်တယ်။ဒါကတစ်မျိုးပေါ့။နောက်ကျိုးကျိုးယောဂီတွေမှာကြတော့ဘာဖြစ်တတ်တယ်ဆိုတော့အဲ့အဖြူတုံးဖန်တုံးမှန်တုံးကြီးတို့တော့သွားပြီးတော့တွေးတယ်။ဒါပေမဲ့အဲ့ဒါဘာဖြစ်တုံးဆိုတဲ့အခါကျတော့ကိုယ်ဒီခန္ဓာကိုယ်မှာတွေ့တာမဟုတ်ဘဲနဲ့ အဲ့ရှေ့မှာသွားပြီးတော့ပေါ့ဥမာဆိုကြပါစို့မိမိခန္ဓာကိုယ်မှာမဟုတ်ဘဲနဲ့ရှေ့မှာဘေးမှာနောက်မှာစသည်အပြင်ဒီလိုသွားပြီးတော့တွေးတတ်တယ်အဲ့လိုသွားတွေးရင်တော့အဲ့ချိန်မှာမိမိကအဲ့ဒါကိုလိုက်ပြီးတော့မကြည့်ရအောင်အဲ့မှာသွားကြည့်နေလို့ရှင်မိမိဘာဖြစ်မလို့ဆိုတော့မိမိရှုပွားသုံးတတ်နေတဲ့ဒီဟိုဓာတ်ကမ္မဋ္ဌာန်းကတမာတိရှိကိုဆက်ပြီးတော့မရောက်တော့မရောက်တော့သို့တော့ကြောင့်မိမိကအဲ့ဓာတ်သဘောတရားတွေတဖြည်းဖြည်းနဲ့သူကပျောက်သွားတယ် အဲ့အပြူကိုမြင်နေတဲ့ကိုယ်ခန္ဓာကိုယ်မှာမဟုတ်တဲ့ရှေ့မှာတော့လကောင်လူမြင်နေတဲ့အပြူလုံးကြီးတွေကတဖြည်းဖြည်းနဲ့ပြန်ပြီးတော့ဖြောက်သွားတယ်။ဒါကြောင့်မလို့ဓကမဏကိုရှိတဲ့သူတို့ရှုတဲ့သူတော်ကောင်းဒီမိမိရဲ့ခန္ဓာကိုယ်ကိုပဲစိုက်ပြီးတော့ရှုရပါတယ်။သို့တော့ဒီညမှာဗိဓမရှုကောင်းလို့ပြောနေတာတော့မဟုတ်ဘူး။ဗိဓရှုွက်ဒီဒါနောက်ပိုင်းမှာတော့အကျုံးဝင်လာမှာဖြစ်တယ်။ဒါဒီညမှာတော့ဒီမိမိရှေ့မှာရှိနေတဲ့ဟာမျိုးကိုသွားမရှုအောင်။သူဒီခဏနဲ့ကြောက်သွားတတ်တဲ့အတွက်ကြောင့်အဲ့တော့မိမိခန္ဓာကိုယ်ကိုပဲဓာတ်ကြီးလေးပါးကိုတော့ကြောက်သဘောတရားဆန္ဒမျိုးကိုရှုလာ။ ရှုလာလို့ရှိရင်နည်းနည်းလေးမြန်ဟိုညံထက်တဲ့ပုံကူများဆိုရင်အဲ့မိမိခန္ဓာကိုယ်ရှုနေရင်ဒီခြေလက်ကောင်းကားကြီးပြောင်းပြီးတော့အဲ့မှာအဖြူတုံးကြီးလိုသွားတွေ့တယ်အဲ့အဖြူတုံးကြီးလိုမိမိခန္ဓာကိုယ်မှာတွေ့ရင်တော့အဲ့မှာပဲဆဲပြီးတော့ဒီဓာတ်သဘောတရားပေါ့ပထဝီဓာတ်မာကျန်လေးပြောချောပေါ့ကိုကြည့်ပြီးပထဝီဓာတ်ယောစီဖွဲ့စီကိုကြည့်ပြီးတော့အာဘောဓာတ်ကိုယ်ကိုကြည့်ပြီးတော့တေသောဓာတ်ထောက်တုံးကိုကြည့်ပြီးတော့ဝါယောဓာတ်ဆိုဒီတိုင်းပထဝီဓာတ်အာဘောဓာတ်တေသောဓာတ်ဝါယောဓာတ်ဆိုဒီတိုင်းဆက်ရှိ ကျွင့်တပြေးပြေးနဲ့ဘာသွားပြစ်မလို့ဆိုအဲ့မှာအကြည်တုံးခံတော့မှန်တော့ကြီးသွားတွေ့တယ်အဲ့တော့ဒီနေရာမှာပေါ့ယောဂီတွေကတခါလေကြလို့ရှိရင်အဲ့အကြည်တုံးခံတော့မှန်တော့ကြီးကဘာတော့ဆိုပြီးတော့ဒီလိုတော့မေးတတ်တာရှိတယ်အာနံပတ်တယ်လို့တော့ဦးဇင်းတို့ဝိသုဒ္ဓိမှတ်မှာပြထားတာရှိတယ်အဲ့ဒါဘာပြောတာတော့ဆိုတော့ဇခာတိပြင်စဝိဒံရူပါရိဏကေနာပစ္စယမဝိနအာဓာတတလံဝိယဝိပဒနတ္တာပတာရရူပံဆိုပြီးအဲ့မှာပတာရယုတ်တွေကိုဖွင့်ဆိုတဲ့အပိုင်းမှာပေါ့အဲ့တော့ ဇက္ခာရိပင်ဇဝိဒံဩဇက္ခာရိပင်ဇဝိဒံဟိုမှာဇကုပတာရသောတာပတာရဂါဏပတာရဇိဝပတာရကာယပတာရဆိုဒီအကြည်ယုံ၅မျိုးဇက္ခာရိပင်ဇဝိဒံအဲ့ဒီဇကုအကြည်စတဲ့ဒီအကြည်ယုံ၅မျိုးဟာဘာဖြစ်တယ်တော့ရူပါရိဏံကဏ္ဍပြည့်စရာဘာဝိနာရူပါယုံစတဲ့အာယုံတွေကိုရူပါယုံတတ္တယုံကဏ္ဍယုံရတ္တယုံဘောဓဘာယုံဆိုတဲ့ဒီအာယုံတွေပေါ့ ရူပါဒိဏကဏပစ္စယဘာဝေနရူပယောအစရှိတဲ့အာယုန်တို့ကိုကဏပစ္စယဘာဝေနယူသောအကြောင်းအပြင်အာယုန်ယူတာပေါ့အဲရူပအောင်စတဲ့အာယုန်တွေကိုလှမ်းပြီးအာယုန်ယူတဲ့အကြောင်းအပြင်တဲ့သူတို့ကဘာဖြစ်တော့အာရာတတလံဝိယတခါလေကြေးမုံမှန်မြင်ခဲ့သူသူတို့ကဘာဝိပတန်နတ်အထူးကိုကြည်လင်းနေတာဦးဇင်းတို့ပတန်နာဆိုတာကြည်လင်းတာဒီနေ့မှာဝိပတန်နာအထူးကိုကြည်လင်းပြီးတော့နေတယ်အဲ့အတွက်ကြောင့်ပတာရယုတ် ဒါကြည်လင်တဲ့ယုတ်လို့ဒီလိုခေါ်တယ်ဆိုပြီးပြောတာအဲ့လိုပြောတဲ့အခါကျတော့ဦးဇင်းတို့ဒီနေရာမှာအကြည်ယုတ်တွေနဲ့ပတ်သက်လို့ခုနစက္ခုအကြည်ပေါ့စက္ခုပတာဒဆိုတဲ့ဒီအကြည်ယုတ်ကတော့ဦးဇင်းတို့မျက်စိဝင်ခြင်းမှာပဲရှိမယ်အဲသောတာပဒါနာဆိုတဲ့နာအကြည်ကလည်းနာဝင်ခြင်းမှာပဲရှိမယ်ဂါဏပဒါနာလို့ခေါ်တဲ့နှာခေါင်းအကြည်ကလည်းနှာခေါင်းဝင်ခြင်းမှာပဲရှိမယ်ဇေဝပဒါနာလို့ခေါ်တဲ့လျှာအကြည်ကလည်းဒီပါဇက်ဝင်ခြင်းမှာပဲရှိတာသို့တော့နောက်ဆုံးဖြစ်တဲ့ကာယပဒါရလို့ခေါ်တဲ့ကိုယ်အကြည် အဲ့ကာယမတ္တရလို့ဆိုတဲ့ကိုယ်ကြီးကတော့ခန္ဓာကိုယ်တဏ္ဍလျာမှာတော့ရှောက်အကုန်ရှိနေ။ဘာလို့ဒီလိုခန္ဓာကိုယ်ကိုနှံ့ပြီးတော့ထိလိုက်ရင်ထိတာကိုသိတဲ့တွေးထိတာကိုသိတဲ့နေရာတိုင်းမှာဒါအကာယအကြည်ရှိတယ်။ဘာလို့လဲဆိုတော့တွေးထိခြင်းဒီဖောတ္တပါယုံပဲ။အဲ့ဖောတ္တပါယုံကိုသိတဲ့ဒါအာယုံယူနိုင်တဲ့အကြည်ဓာတ်ကဒါကာယအကြည်ပဲ။ဒါကြောင့်မလို့ဒီကာယအကြည်ဒီခန္ဓာကိုယ်တစ်ခုလုံးမှာဒါတော့ရှောက်ရှိနေ။ရှိနေတဲ့အတွက်ကြောင့်ဦးဇင်းတို့က ဓကမထံကိုရှုလိုက်လို့ရှုလိုက်လို့ခုနဓာကြီးဓာကြီးလေးပါးရဲ့သဘောတရားဆန္ဒမျိုးကိုဒီခန္ဓာကိုယ်မှာတကားတဲ့ဉာဏ်တည်းဟူသောလက်သွင်းပြီးတော့ကြောင့်ဆင်ញင်ပွားများအထုနေလိုက်တဲ့အခါကျတော့ဘာဖြစ်လာတော့တပြေးပြေးနဲ့အဲ့ဒီမှာသူကတမာရီလေးကဥပစာရတမာရီအခိုင်လောက်စိုက်တာပြီဆိုရင်တခါလေဒီခန္ဓာကိုယ်ကြီးမှာခုနအကြည်ရုပ်တွေကိုသွားပြီးတော့တွေ့တာအကြည်ရုပ်တွေကိုသွားတယ်တော့အကြည်ဒီခန္ဓာကိုယ်မှာခုနပြောတဲ့ကာယအကြည်ကတောက်လျှောက်နေရာစုံမှာရှိနေတဲ့အတွက်ကြောင့်အဲ့အကြည်တုံးအကြည်ကြီးတိုင်းနေနဲ့သွားတွေ့တာပဲ အဲဒါဆိုလို့ရှိရင်တော့ဒါဦးဇင်းတို့ဓကမထံကဟိုတနေ့ကပြောခဲ့သလိုပေါ့။ဟာတမာရီလမ်းမှာဆိုရင်တော့ဒါဥပ္ပဇ္ဇရာတမာရီလောက်ဥပ္ပဇ္ဇရာတမာရီလောက်စိုက်ပြီးဒါတမာရီလမ်းကတော့ဆုံးပြီပေါ့။အဲ့ကြမှာတဆင့်တက်ပြီးခုနယုတ်ကမထံကိုကူးကျင်တယ်ဆိုတဲ့သူတော်ကောင်းကအဲ့အကြည်တုံးကြီးမှာပေါ့တဆင့်တက်ပြီးတော့ဒါဓာတ်ကြီး၄ပါးကိုပဲတဆင့်တက်ပြီးတော့စိုက်ရတယ်။ဓာတ်ကြီး၄ပါးကိုတခါတဲ့တောက်လျှောက်ဒီအကြည်တုံးကြီးမှာတခါတဲ့ဓာတ်ကြီး၄ပါးကိုရှု အဲ့လိုဓာတ်ကြီးလေးပါးကိုအစဉ်တစိုက်နေတာပွားများရှုပွားသုံးသပ်လိုက်လို့ရှိလေပဲအဲ့အချိန်မှာရေပုံရဒီဓာတ်ကြီးလေးပါးသဘောတရားတွေကိုဆက်ပြီးရှုပွားသုံးသပ်ခြင်းနဲ့ပဲအဲ့အကြည်တုံးခံတုံးလို့မြင်နေရတဲ့ဒီအကြည်တုံးခံတုံးမှန်တုံးလို့ဒီအကြည်ခဲကြီးကတခါတည်းပြိုကွဲပြီးတော့အယုတ်ကလတ်ဒီအနေနဲ့သွားပြီးတော့တွေ့ရတတ်တယ်ဒါကတော့ရေပုံရအများစုတွေ့နိုင်တာအကယ်၍မိမိကမတွေ့ဘူးဒီအကြည်တုံးဗန်တုံးမန်တုံးကြီးတို့ဒီအကြည်ခဲကြီးမှာစိုက်ပြီးတော့ဓာတ်ကြီးလေးပါးကိုရှုပွားသုံးသပ်နေပေမဲ့ ရုပ်ကလပ်တွေပြိုကွဲပြီးတော့မသွားသေးဘူးဆိုတော့အဲ့ဒီမှာတဆင့်တက်ပြီးတော့ခုနအာဂါသဓာတ်ကိုဒါယောဂီကတဆင့်တက်ပြီးတော့ဒါရှုပွားရတယ်အာဂါသဓာတ်ဆိုတာခုနကလာပပရိစီဒလို့ခေါ်တာပဲဒီနေရာမှာတော့အဲယုတ်ကလတ်တွေကိုပိုင်းခြားထားတဲ့အပိုင်းခြားလေးတစ်ခုအာဂါသဓာတ်အဲအာဂါသဓာတ်ကလေးကိုမိမိကဆင်ញင်းပြီးတော့ပွားများရှုပွားလို့အာဂါသအာဂါသအာဂါသအနေနဲ့တစိုက်မတ်မတ်ရှုပွားသုံးသပ်လိုက်လို့ရှိရင်ဘာဖြစ်မလို့အဲခုနအကြီးဆုံးဖန်တော်မန်တော်ကြီးကပြိုကွဲပြီးခုနယုတ်ကလတ်တွေအနေနဲ့သွားပြီးတော့တွေ့မယ် အဲယုတ်ကလတေတွေနဲ့တွေ့ပြီဆိုတော့ဒီအပိုင်းရောက်လာခြင်းဒီတော့ထိုသူတော်ကောင်းအတွက်ပေါ့ဒီကယောဂမထံကိုတနည်းအားဖြင့်သုတ္တတော်ဝါဥထံလို့ခေါ်တဲ့ဓာတိလေးပါးကမ္မထံကိုပွားများနေတဲ့သူတော်ကောင်းအတွက်ဒါယုတ်တရားတွေကအသေးဆုံးပညာအဆင့်ထိတော့သူကဒါမြင်သွားပြီဒါတမုဟကဏပေါ့တန်တတိကဏတမုဟကဏအတမုဟကဏပြိုကွဲသွားပြီအပေါင်းအစုကြီးတော့ပြိုကွဲသွားပြီတမုဟကဏပြိုကွဲသွား အဲ့လိုပြိုကွဲသွားပြီးအင်မတန်သိငယ်တဲ့ပညာအစဉ်ဖြစ်တဲ့ဒီယုတ်ကလကလေးကိုသွားတွေးပြီးအဲ့တွေးပြီးဆိုတော့မှဘာလို့ရတော့အဲ့ယုတ်ကလတိုင်းယုတ်ကလတိုင်းမှာစအစချင်းသူတော်ကောင်းမှာတော့အဲ့ပရမတ္ထခုနဓာတ်သားလို့ခေါ်တဲ့ပထဝီဓာတ် အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဆိုတဲ့ဒီဓာတ်သဘောတရား၄မျိုးကိုအဲ့ယုတ်ကလတိုင်းယုတ်ကလတိုင်းမှာလိုက်ပြီးရှုရ အဲ့တော့မှဆိုကြပါစို့အင်မတန်သင်ငယ်နေတဲ့ဒီယုတ်ကလကလေးကိုတွေ့နေတဲ့သူတော်ကောင်းတယောက်အနေနဲ့ပေါ့အဲ့ယုတ်ကလကလေးတွေမှာလိုက်ပြီးတော့ခုနပထဝီဓာတ်ရှုတယ်ပေါ့ပထဝီဓာတ်ရှုလို့ရှိရင်တော့အဲ့ဒီမှာမာကျန်းလေးပျော်ချောပေါ့ပေါ့ညာကျန်းလေးပျော်ချောပေါ့ဒီ6မျိုးကသူကတမျိုးမျိုးပဲထင်ရှားရင်ထင်ရှားမယ်ထင်ရှားရင်ရပြီနောက်ဓာတ်တစ်ခုပြောင်းအာဘောဓာတ်မှာလည်းခုနယုံစည်းမှုနဲ့ဖွဲ့စည်းမှုနှစ်မျိုးတက်ကတမျိုးမျိုးထင်ရှားရင်ရပြီနောက်တစ်ခါတေဇောဓာတ်ပူမှုအေးမှုနှစ်မျိုးကတမျိုးမျိုးထင်ရှားရင်ရပြီ နောက်ဝါယောဓာတ်ကထောက်ကံမှုနဲ့တွန့်ကံမှုတစ်မျိုးတစ်မျိုးမျိုးထင်ရှားရင်ရပြီအဲ့လိုယုတ်ကရတန်ယုတ်ကရတန်မှာပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်နဲ့ဒီလိုမျိုးလိုက်ပြီးတော့ဓာတ်ခွဲပြီးရှိရအဲ့လိုဓာတ်ခွဲရှိလို့ခုနအသေးဆုံးပေါ့ပညာအစဉ်ဖြစ်တဲ့ဒီယုတ်ကလကလေးတွေကိုလည်းမိမိကမြင်ပြီးအဲ့ယုတ်ကလကလေးတွေမှာလည်းပဲဒီပရမတ္တဓာတ်သားလို့ခေါ်တဲ့ဒီတကယ်ပထဝီဓာတ်ကသဘောလက္ခဏာ အာဘောတက်ကဲ့သဘောလက္ခဏာတေဇောတက်ကဲ့သဘောလက္ခဏာဝါယောတက်ကဲ့သဘောလက္ခဏာတွေကိုမိမိတို့ကသိပြီသိပြီဆိုရင်တော့ဓာတိထိုးသူတော်ကောင်းသည်ပရမတ္ထဓာတ်သားကိုစပြီးတော့သိသွားပြီဒါဒိဋ္ဌိဝိတ္တုစကံကိုစပြီးတော့တက်လန်းပြီလို့ဒီလိုပြောလို့ရတယ်အဲ့လိုရပြီဆိုရင်တော့ဥမာစစချင်းမှာတော့ယုတ်ကလတ်တွေကခုနပြောတယ်ကြည်တဲ့ယုတ်ကလတ်တွေရှိတယ်မကြည်တဲ့ယုတ်ကလတ်တွေရှိတယ် ခုနဦးဇင်းတို့စက္ကုကြီးသောတာကြီးဂါဟကြီးဇိန်ဝကြီးကာယအကြီးတို့လိုအကြီးရုပ်တွေပါတဲ့စက္ကုတတကကလသောတာတတကကလဂါဏတတကကလဇိန်ဝတတကကလကာယတတကကလဆိုတဲ့ဒီယုတ်ကလတွေကတော့ဒါကြီးတဲ့ယုတ်ကလတွေဖြစ်တယ်အဲသူတို့ကကမ္မဇယုတ်တွေလည်းခေါ်တာပေါ့ကမ္မဇယုတ်လို့လည်းခေါ်တယ်ကြီးတဲ့ယုတ်ကလတွေဖြစ်တယ်အဲကမ္မဇယုတ်ထဲမှာခုနဇီဝိတနဝကကလတခုတော့ပါတယ်အဲဇီဝိတနဝကကလကတော့ကမ္မဇယုတ်ဖြစ်ပြီးဖြစ်တော့ညာလည်းပဲသူကတော့ဟိုမကြည့်ဘူးပေါ့နောက်တစ်ခါဦးဇင်းတို့ ဘာဝတတကကလတ်တို့ဟရိယတတကကလတ်တို့ဒီယုတ်ဒီတကလတ်ယုတ်ကလတ်တွေကတော့ဒါကမ္မဇယုတ်တွေဖြစ်ပေမဲ့မကြည့်ဘူးနောက်တစ်ခုကကျန်တာကတော့ဥမာစေတဇယုတ်စေတဇယုတ်ရှိတယ်ဥဒုဇယုတ်ရှိတယ်အာဟာရဇယုတ်ရှိတယ်ဒီယုတ်ကလတ်တွေဒီအကြည်ယုတ်တွေမပါတဲ့အတွက်ကြောင့်သူတို့တွေလည်းမကြည့်ဘူးအဲ့တော့ဒီခန္ဓာကိုယ်ကြီးကိုခုနယုတ်ကလတ်တွေမြင်ပြီဆိုတဲ့သူတော်ကောင်းတယောက်နေအဲ့မှာကြည်တဲ့ယုတ်ကလတ်မကြည်တဲ့ယုတ်ကလတ်ဒီလိုမျိုးသွားပြီးတော့ကြည်တဲ့ယုတ်ကလတ်တွေရောမကြည်တဲ့ယုတ်ကလတ်တွေရောဒီလိုတွေ့နေ အဲ့ကြည်တဲ့ယုတ်ကလတိပဲဖြစ်ခြင်းဖြစ်ပါစေမကြည်တဲ့ယုတ်ကလပဲဖြစ်ခြင်းဖြစ်ပါစေအဲ့ယုတ်ကလတိုင်းယုတ်ကလတိုင်းမှာအဲ့ပရမတ္ထဓာတာဖြစ်တဲ့ပထဝီအာဘောတေဇောဝါယောဆိုတဲ့ဒီဓာတ်သဘောတရား၄မျိုးကိုစပြီးတော့ယောဂီကရှုရတယ်ရှုလို့ဒါမြင်ပြီဘယ်ယုတ်ကလမှာပဲဖမ်းပြီးဆက်လိုက်ဆက်လိုက်စသချင်းတော့ပထဝီတစ်လုံးရှုပြီးတော့အာဘောတူးရှုပြီးတော့တေဇောတူးရှုပြီးတော့ဝါယောတူးရှုအဲ့လိုရှုလိုက်လို့၄လုံးရပြီ၄လုံးရပြီဆိုတဲ့သူတော်ကောင်းဒီဘာလို့ရအောင်တဆင့်တက်ပြီးတော့ အဲ့ပထဝီအာဘောဒေသောဝါရောပြီးတော့ဝန္နဆိုတဲ့အယောင်လေးတစ်ခုထပ်ရှိပါတယ်အဲ့တော့ယုတ်ကလတိုင်းယုတ်ကလတိုင်းမှာသူနဲ့ထိုက်တန်တဲ့အယောင်တော့ရှိတာဒီမှာဦးဇင်းတို့ရေပုံရတော့ဦးဇင်းတို့ကအယောင်ဆိုလို့ရှိရင်ဥမာဖြူနဲ့နီမဲဝါမဲပြမဲအဲဒါဆိုလို့ရှိရင်ဦးဇင်းတို့ကအယောင်လို့ခေါ်ပေမဲ့အဖြူလို့ပါလို့ဆိုရင်အယောင်ရှိတယ်တော့ဦးဇင်းတို့ဟိုလောကဝဝတာအတုံးကတော့မခေါ်ဘူးပေါ့တွန်းတော့အယောင်ရှိလို့ဦးဇင်းတို့မြင်ကြရတာဖြစ်တယ်ဒါကြောင့်မလို့ယုတ်ကလတိုင်းယုတ်ကလတိုင်းမှာလည်းပဲသူနဲ့ထိုက်တန်တဲ့အယောင်တစ်ခုခုတော့ရှိတယ် အဲ့ဒီအယောင်လေးကိုမိမိကယောဂီကဒါကတော့ဝဏ္ဏလို့ခေါ်တဲ့ပေါ့နော်အယောင်ပေါ့နော်ဝဏ္ဏလို့ခေါ်တဲ့အယောင်အဲ့ဒီအယောင်လေးကိုမိမိကကြိုးစားပြီးတော့ရှုရတယ်အဲကြိုးစားပြီးတော့ရှုလို့ရှိရင်ဒါဟိုတွေ့မယ်ပေါ့ဒီဝဏ္ဏဆိုတဲ့အယောင်ကိုပေါ့တွန်းတော့အဲ့ဒီဝဏ္ဏဆိုတဲ့အယောင်ကိုဒီတိုင်းနားမလည်ရင်တော့ဦးဇင်းတို့နားလည်အောင်လုပ်တဲ့တခုရှိတယ်အဲ့ဒါကတော့ဘာလဲလို့ဆိုတဲ့အခါကျခုနမျက်စိဝင်းကျင်ပေါ့မျက်စိဝင်းကျင်မှာအဲ့မှာကြည်တဲ့ယုတ်ကလတစ်ခုကိုဖမ်းပြီးတော့အာယုံပြုတ်တာ ကြည်တဲ့ယုတ်ကလတကုတ်ကိုဖမ်းပြီးတော့သိမ့်စီထားပေါ့သိမ့်စီထားပြီးတဲ့အခါကျတော့မိမိကဘာလုပ်ရမလို့ဆိုတော့ခုနယုတ်ကလတခုတခုမှာပေါ့ဒီကနေ့အပြင်ယုတ်ကလအများစုမှာရှိတဲ့အယောင်လေးကိုလှမ်းပြီးအာယုံယူရင်အဲ့အယောင်လေးကမိမိဒီသိမ့်စီထားတဲ့စကုကြီးကိုလာပြီးတော့ရိုက်ခတ်တိုက်ရိုက်ခတ်တိုက်ရင်ဒါအယောင်ပေါ့နော်သို့တော့ဒီနေရာမှာတော့ဝဏကိုရှုတဲ့အတွက်ကြောင့်ဦးဇင်းတို့စက္ခုအကြည်ကိုရှုမှပဲဒီရှုနည်းကတော့ဒါလည်းဦးဇင်းတို့ပို့ပြီးတော့ဒါလည်းသိမ့်ပြီးတော့သိမ့်ပေးသွားတာဖြစ်တယ် အဲ့တော့ဆိုကြပါစို့ဒီယုတ်ကရတိုင်းယုတ်ကရတိုင်းမှာခုနပြောတယ်သူနဲ့ထိုက်တန်တဲ့အယောင်တစ်ခုတော့ရှိတယ်နားမလိုက်တော့ခုနစက္ကုအကြီးဒီမျက်စိဝင်ချင်းမှာရှိတဲ့ဒီယုတ်တစ်ခုကိုလန့်သိမ့်စီသိမ့်စီပြီးတော့ဒီအယောင်ကိုလန့်လန့်အာယုံယူရင်ကိုသိမ့်စီထားတဲ့ဒီအကြည်တဲ့ကလေးကိုဒီအယောင်လေးကလာလာပြီးတော့ရိုက်ခတ်လို့ရှိတယ်ဒါဝဏလို့ဒါဟိုစုံဖြတ်လို့ရတာသို့တော့အယောင်ကတော့မိမိကလွယ်လွယ်လေးပဲဒီဟိုပညာအနေနဲ့လဲဒါနားလည်ပြီးသားဖြစ်တဲ့အတွက်အဲယုတ်ကရတိုင်းယုတ်ကရတိုင်းမှာလိုက်ပြီးတော့ဒီဝဏဆိုတဲ့အယောင်ကိုဒါ ရှုပွားသုံးတတ်ရင်တော့မကြခင်မှာပဲဒီအယောင်လေးကိုမိမိကနားလည်လာတယ်။အဲဒီအယောင်လေးကခုနကပြောထိုက်တန်တဲ့အယောင်တစ်ခုပေါ့။အဲ့ဒါတော့ယောဂီကမိမိရှုပွားရင်းနဲ့ပဲမိမိကိုယ်တိုင်သိ။အဲ့လိုသိပြီဆိုရင်နောက်တစ်လုံးတို့ပြီးတော့ဝဏပြီးတော့ဂန္ဓဆိုတဲ့အနံ့ကိုတို့ယူရတယ်။အဲ့တော့ယုတ်ကလတိုင်းယုတ်ကလတိုင်းမှာခုနသူနဲ့ထိုက်တန်တဲ့အနံ့ဆိုတာလည်းရှိတာ။အာအနံ့လေးတစ်ခုခုပေါ့။ဥမာမွေးမွေးမယ်။အာနိုင်ရင်နိုင်မယ်ပေါ့။စသည်အပြင်သူနဲ့ထိုက်တန်တဲ့အနံ့တစ်ခုရှိတယ်။အဲ့ဒါကိုလည်းကြိုးစားပြီးရှုရတယ် ရပြီဆိုလို့ရှိရင် နောက်တစ်ခုတောင်းပြောင်းတိုးယူရတယ်အဲ့ဒါကဘာဝဏကဏ္ဍပြီးတော့ရတ္တအရတာပေါ့အရတာလည်းပဲဦးဇင်းတို့ဒီယုတ်တရားတိုင်းယုတ်တရားတာမှာသူနဲ့တိုက်တာနဲ့အရတာတစ်ခုရှိမယ်အဲ့ဒါကချင်းချင်းပဲခါရင်ခါမယ်ချိုးရင်ချိုးမယ်ပေါ့အဲတယောက်နဲ့တယောက်ဒါကတော့ဟိုမတူဘူးမိမိခန္ဓာကိုယ်မှာအစ္စဒကိုပဲရှုနေဦးမယ်ဆိုရင်တော့မိမိအစ္စဒမှာလည်းပဲခုနပြောတဲ့ဒီအရတာကမိမိရှုတဲ့နေရာပေါ်မူတည်ပြီးတော့အရတာကမိမိကိုယ်တိုင်တော့ခုနနားလေတာပေါ့ အဲ့လိုရရပြီဆိုလို့ချင်းဝဏကဏရတ္တဆိုတဲ့အရသာလေးကိုတလုံးတိုးရှိလို့ရပြီရှာပြီဆိုရင်နောက်တလုံးတိုးဝဏကဏရတ္တဩဇာဩဇာဒီနေရာမှာဩဇာကတော့ဦးဇင်းတို့ယောဂီတိုင်းယောဂီတိုင်းမှာရှုရနည်းနည်းဖြစ်ခုနပြောတဲ့ဝဏဆိုတဲ့အယောင်ဒီရှုရတာတိတ်မကဲခဲဘူးဝဏဂဏဆိုတဲ့အနံ့ဒီရှုရတာတိတ်ပြီးတော့မကဲခဲဘူးအနံ့ဆိုတာဒါယုတ်တတိုင်းယုတ်ကလတိုင်းမှာရှိတဲ့အတွက်ကြောင့်နောက်ဝဏကဏရတ္တဆိုတဲ့အရသာဒီလည်းရှုရတာဒါတိတ်မကဲဘူးထိုက်တန်တဲ့အရသာပေါ့ချိုးချင်းဖန်း ခါဆိုတဲ့ဒါအရသာတစ်ခုခုကတော့ဒါထင်ရှားလိမ့်မယ်ဒါပေမဲ့ခုနဩဇာဩဇာလည်းကြောက်နည်းနည်းလေးတော့ရှိပါအကက်တယ်ယောဂီကထက်ကထက်ကတော့ကြိုးစားရတယ်ဩဇာဆိုတဲ့သဘောကဒီနေရာမှာဗာလဲလို့မေးတယ်ခုနအစီအစီလေးပဲအစီအစီဓာတ်သဘာဝလေးတစ်ခုပဲသူကဩဇာဆိုတဲ့အတွက်ကြောင့်သူကတော့ဟိုရုပ်တရားတွေကိုတိုးပွားစေတာနော်ဒီဩဇာပဲသူကအစီအစီလေးပဲ အဲ့အစီအစဉ်တက်ကလေးကိုရှုတဲ့အခါမှာတော့တိမ်မှန်များစွာဒါကြိုးစားပြီးရှုရအဲ့တော့ယောဂီကနဲ့ဆရာနဲ့ကအဲ့နေရာလေးမှာတော့ဒါနှစ်ဦးနှစ်ဘက်ကစိတ်ရှိရနှုတ်နှစ်ဘက်ကစိတ်ရှိရဆိုတော့ယောဂီကလည်းတခါလေတခါနားမလဲတခါတခါနားမလဲတခါဓက်ကဓက်ကဒါကြိုးစားနေဖို့လိုသလိုဆရာဘက်ကလည်းဒီဘက်မှာတော့စိတ်ရှိရှိနဲ့ဒါရဲဟိုဖြည်းဖြည်းချင်းပေါ့ဒါတင်ပေးရတင်ပေးရင်တော့ဒါတစ်ချိန်နှစ်ချိန်သုံးချိန်ဒီလိုမျိုးလေးဇက်တိုက်ကြိုးစားလာလို့ရှိရင်တော့တစ်တိုင်းတစ်တိုင်းသုံးလေးတိုင်းအတွင်းမှာတော့ဒါ ဒီဩဇာဆိုတဲ့အစီအစေးတက်ကလေးကိုသွားပြီးတော့နားလည်လိမ့်အဲ့တော့ဦးဇင်းတို့ယုတ်တရားတိုင်းယုတ်တရားတိုင်းမှာသူနဲ့ထိုက်တန်တဲ့ခုနဩဇာတက်ကလေးတခုရှိတယ်ဩဇာတက်ကလေးပေါ့အစီအစေးဩဇာဆိုတဲ့ဒီဓာတ်တဘာဝလေးတခုရှိတယ်အဲ့ဒါကိုနားလည်လာလို့ရှိရင်ဦးဇင်းတို့ဒါယုတ်ခုနအဝိနိဘောကယုတ်၈ပါးပြည့်တဲ့ယုတ်ကလတ်တိုင်းမှာယုတ်ကလတ်တိုင်းမှာကြည်တဲ့ယုတ်ကလတ်မှာလည်းရှိတယ်မကြည်တဲ့ယုတ်ကလတ်မှာလည်းရှိတယ်ဒီယုတ်ပရမတ်ကိုမိမိတို့နားလည်ပြီလို့ဒါပြောလို့ရတယ်အဲ့တော့ပြန်ပြောမယ်ပေါ့ခုနယုတ်ကလတ်လေးတွေပြိုကွက်သွားတဲ့သူတော်ကောင်းတွေအဲ့ယုတ်ကလတ်တိုင်းယုတ်ကလတ်တိုင်းမှာ ပထဝီအာဘောတေဇောဝါယောဝဏ္ဏဂန္ဓာရတ္တာဩဇာဆိုဒီရှစ်မျိုးကိုအကုန်လိုက်ရှိပါအဲ့တော့ယုတ်ကလဏယုတ်ကလဏမှာပထဝီအာဘောတေဇောဝါယောအခြေခံရပြီဆိုရင်ဝဏ္ဏဆိုတဲ့အယောင်လေးတစ်ခုတိုးရှုတိုးပြီးတော့ရှုဝဏ္ဏဂန္ဓာဆိုတဲ့အနံလေးတစ်ခုတိုးပြီးတော့ရှုဝဏ္ဏဂန္ဓာရတ္တာဆိုတဲ့ရတ္တာလေးတစ်ခုတိုးပြီးတော့ရှုပြီးတဲ့အခါကျဩဇာဆိုတဲ့အစီအစီ သဘောလေးတစ်ခုကိုတိုးပြီးတော့ရှုအဲဆိုယုတ်ကလတိုင်းယုတ်ကလတိုင်းမှာဒီရှင်မျိုးဒီရှင်မျိုးရှုနိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကဒါယုတ်တရားတွေကိုပရမတ်အမြင်ဆိုင်အောင်သိပြီလို့ဒီလိုပြောလို့ရတယ်အဲ့လိုသိပြီဆိုတော့မှတဆင့်တက်ပြီးတော့ကြံတဲ့ယုတ်တွေကိုယုတ်28ပါးလုံးကိုတိုးပြီးတော့ရှုရတယ်အဲယုတ်28ပါးလုံးကတော့ဦးဇင်းတို့ဒါနောင်ပတ်မှာဆက်ပြီးတော့ဒီယုတ်28ပါးလုံးရှုလို့ဆက်ပြီးတော့ဟောကြားနာကြားကြရအောင်ဒီတပတ်တော့ဒီမှာပဲတရားသိကြအောင်ဆိုဒါကြောင့်မလို့ဓကမထံလို့ခေါ်တဲ့သုတ္တော သတုဓာသတုဓာတုဝါဝဌာနကမ္မထံကိုမိမိတို့အခြေတည်ပြီးတော့ဒါစိတ်တဝိသုဒ္ဓိအရာဥပသရသမာဓိဆိုင်အောင်အဲဒိဋ္ဌိဝိသုဒ္ဓိဘက်ကိုကုဖို့ရုပ်ပရမကိုဉာဏ်မြင်ဆိုင်ရတဲ့ကုလို့ပေါ့ယုတ်ကလတိမြင်ပြီးတော့ယုတ်ကလတိကိုတက်ွက်နိုင်တဲ့အထိကိုစီကိုစီကြိုးစားပြီးတော့မိမိတို့တဏ္ဍာမှာရှိတဲ့ကိလေသာအငြိကြီးတွေကိုတပြည့်ပြည့်နဲ့နဲတဲ့နဲပါတဲ့ပါအောင်ကြိုးစားရင်းဖြင့်မိမိတို့ကိုယ်တိုင်လည်းသူတော်ကောင်းတွေဖြစ်အောင် မိမိတို့ကလည်းသူတော်ကောင်းတွေကိုရွေးချယ်ပြီးတော့စိကတ်နိုင်အောင် ကြိုးစားရင်းဖြင့်လောကအလယ်မှာပြစ္ဆုတ်ဗန္ဒန္တနာမှာတင့်တင့်တဲတဲနဲ့ပွဲလေတင့်အောင်ကြိုးစားနိုင်ပြီးတော့အဆုံးမှာမိမိတို့လိုလားတောင်းတတဲ့သန္တနာကိုဆင်းရဲဒုက္ခတို့လွတ်မြောက်ရာနိဗ္ဗာန်ဒီမျက်မှောက်ပြုနိုင်အောင်ပြဉ္ဉံကျူးကုန်အာထုံနိုင်ကြကုန်ရာတည်းသာဓုသာဓု သာဓုပါဗျာ